64ခုကောဇာတက္ကရာ1383ခုတကူလာစုတကူလာပြည့်ကျော်3ရက်တကူလာပြည့်ကျော်3ရက်နဲ့ခရစ်နှစ်2021ခုဧပြီ29ပေါ့ဇင်းလို့ရှိတို့တကကြီးတွေမိုက်တွေရှိပါ28ညချမ်းညနေချမ်းအချိန်မှာဒါ38ကြိမ်ညဝိပဿနာလုပ်ပြီးတရားအနေနဲ့ ဟောကြနာကြကြရအောင်ဟောကြနာကြကြသည်မိဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဘုရားရှင်ကိုဥစွာမထမအာရှိခိုးလိုက်ကြရအောင်တို့တက္ကကြီးတွေတက္ကမကြီးတွေကလည်းဘုရားရှင်ရဲ့ဂုဏ်ရည်ကိုစွမ်းအားရှိသလောက်စိတ်ဝယ်ထုံပြီးတော့ဗုဒ္ဓနုတ္တိဘာဝနာဝါမြရင်းနဲ့ယူသေးစွာနိုင်ကောင်းစု ဗုဒ္ဓံနရနရသမောတရဏံဒိဋ္ဌံပညာပတိပါစုတိယဝိဟတံဒါကာရံအထာဝီကာမနရဒေဝဟိတဝန္တံဝန္တာမိကာရုဏိကမဂ္ဂမနန္တညာနံနရနရသမောတရဏံလောကုလောကီနလီသောအစီပွားကိုလိုလာတောင်းတကြကုန်သော စိတ်ထားမြတ်သူ နလူမြမတတ္တဝါတို့ဤစုဝေအားလည်းဖြစ်တော်မူထသောဒိဒတံလောကုလောကီနလီသောမယိမ့်မယိုင်မြဲခိုင်လာသည်တမာတိနေရှင်သောစိတ်တလည်းရှိတော်မူထသောပညာပရိပါစုတိယတစ္ဆာလေးယတရားမြတ်ကို ထွင်ပေါသိမြင်တတ် အရဟတမတိဟုသောပညာတန်ဆောင်သမီးအောင်လည်းရှိတော်မူထသောဝိယတန္တာကာရံသစ္စာလေးရတရားမြတ်ကိုကွက်ကပိတ်ဖုံဉာဏ်မြင်တုံအောင်ပြုတံပညာဝိဇ္ဇာတိဟုသောမိုက်တရားကိုအရဟတမေဉာဏ်တန်လျက်ဖြင့်ပဲပြတော်မူပြီးထသော အထာဝီကာမံလူနာမြမတတ္တဝါတို့ဤအစည်းအပွားကို အလွန်လိုလားတောင်းတတော်မူထသောနရဒေဝဟိတာဝဟံလူနာမြမတတ္တဝါတို့အားလမ်းပြနိညွန်ဆုံးမသွန်သင်တော်မူလျက်လောကုလောကီနလီဆုံးကုန်အလုံးစုံသော ဂုံတိန်တကိုစည်းစိမ်ချမ်းသာအကျိုးငါရွယ်ဆောင်တော်မူတတ်ထသောကာရုဏီကံလူနာမြမတတ္တဝအမြာတနာจิตခင်မာကရုဏာတော်ရှင်လည်းပြတော်မူထသောဧကံဇာတိယဇာပါရမီပုံညာနေမနိုင်ရှင်အမနိုင်ရှင်သာသော သီလသမာဓိပညာဂုဏ်တကကြောင့်မြတ်တိအဖြစ်သို့ရောက်တော်မူထသောအနန္တညာနံသဗ္ဗညုတညာနာသာသာဆုံးပိုင်ကြမရှိသောညာတော်လည်းရှိတော်မူထသောတံဗုဒ္ဓံဒုဒုဂုံရင်ဆုံးလင်းပေတရှင်တော်မြတ်ဗျာကို ဟံတရားဟောတရားနာအမိမကောဘုရားတပည့်တော်သည်ဝန္ဒာမိတတ္တယုကျိုးမန်ဆွဲချိုး၍ရှိကိုကတော့ပါဤမြတ်စွာဘုရားသာဓုသာဓုသာဓုပါဗျာ။ဒီလောစင်းတော့ ဒေသနာတော်ပိုင်ရှင်ဒေသနာတော်ဥပ္ပယဖြစ်တော်မူသောဘုရားရှင်ကိုရှိခိုးပြီးတဲ့နောက်ဟောစဉ်တို့38ကြိမ်မြောက်ဝိပဿနာအလုပ်ပေးတရားကိုဆက်ပြီးတော့ဟောကြားနာကြားကြရအောင်အဲတော့ဦးဇင်းတို့ဒီတရားပွဲမှာဦးဇင်းတို့စခဲ့တဲ့ဒီကျင့်စဉ်လေးတစ်ခုကိုခတ်တို့တို့ပြန်ပြောကြရအောင်ဟောဝိသုဒ္ဓိခေါနံပါနံပါတ်1သီလဝိသုဒ္ဓိကိုကျင့်တရားလေးခိုင်ခိုင်မာမာနဲ့တည်ဆောက်ထားရပြီးတော့ကစိတ်တဝိသုဒ္ဓိပိုင်းမှာစိတ်အစဉ်မှာနိဝရဏအငြိကြေးတွေကင်းစင်အောင်ဒါကြိုးစားကြရမယ် ဟောပြီးတဲ့အခါကျတော့မှဒိဋ္ဌိဝိတ္တုဒိကံမှာဒီယုံနာဓမ္မသင်္ခါရတွေအပေါ်မှာဒါဉာဏ်အမြင်တန့်ရှင်းအောင်ဒါကြိုးစားကြရမယ်ဒါဒိဋ္ဌိဝိတ္တုဒိအဲဒိဋ္ဌိဝိတ္တုဒိဘိုင်းမှာတော့ဒါဦးဇင်းတို့ဒီနာမရူပပြိစေတာဉာဏ်ပေါ့နန္တရားတွေကိုသိသိတယ်ယုတ်တရားတွေကိုသိသိတယ်ယုတ်တရားကောနန္တရားကောသိသိတယ်ဆိုတဲ့ဒီနာမရူပပြိစေတာဉာဏ် ။အော်ပြီးတဲ့ကအဲ့လိုယုတ်တရားနံတရားတွေပေါ်မှာအတိညာကတန်ရှင်းတဲ့ကအာသူတပယောက်ျားမိန်းမဆိုပြီးတော့ဆွဲပြစရာမရှိတော့ဘူး။ဉာဏ်မြင်စင်ကြဲသွားပြီ။အဲ့လိုစင်ကြဲတဲ့ကတဆင်းတက်ပြီးတော့ကင်္ကာဝိဒနာဝိသုဒ္ဓိကိုပူဇာရမှာဖြစ်တယ်။ကင်္ကာဝိဒနာဝိသုဒ္ဓိဘိုင်းမှာတော့ခုနဒီဖြစ်ပေါ်လာသောယုတ်ဣဇဒဗေဒနှစ်ဌာနမှာရှိတဲ့ဒီယုတ်တရားနံတရားတွေဒီအကြောင်းကြောင့်ဖြစ်ပေါ်လာတာအကြောင်းနဲ့ကင်းပြီးတော့ ဖြစ်ပေါ်လာတာမဟုတ်ဘူးလို့ဒီလိုနားလည်အောင်ဒါပရိစ္ဆာသမုပ္ပါယူပဲလို့တို့တကကြီးတကမကြီးများနဲ့နားလည်နေတဲ့ပစ္စယပရိကဉာဏ်မှန်းကိုရအောင်ကြိုးစားရမှာဖြစ်တယ်။အဲဒီပစ္စယပရိကဉာဏ်မှန်းရရင်တော့အဲ့ဒီမှာဒါတကုစဉ်ဖြန့်ချင်းစဉ်ဆိုတဲ့ဝါဒတွေလည်းပဲဒါမရှိတော့ဘဲနဲ့ယုံမတန်တရားဒီယုံနာဓမ္မသင်္ခါရတွေကိုဖြစ်စေတတ်တဲ့အကြောင်းတရားအကျိုးတရားဆက်နွယ်မှုပေါ့ယုံမတန်တရားကင်းသွားမယ် ။အော်ကင်းသွားရင်ဒါကံနဲ့ကံရဲ့အကျိုးပေါ့။ကောင်းကံတွေလှုပ်လို့ကောင်းကျိုးတွေမကောင်းကံတွေလှုပ်လို့မကောင်းကျိုးတွေမကောင်းကံတွေပြုမိတဲ့ကမကောင်းတဲ့အကျိုးတွေဆိုတာပေါ့။ဒီကံနဲ့ကံရဲ့အကျိုးပေါ့။ယုံမှတန်တရားကိုဒါကြော်လွှားလွန်မြောက်သွားမှာပဲ။ဒါကင်္ကာဝိရဏဝိတ္တုဒီပိုင်း။အဲအဲဝိတ္တုဒီပိုင်းပြီးတဲ့အခါတဆင့်တက်ပြီးတော့တို့ယုတ်တရားဒိဋ္ဌိဝိတ္တုဒီယဒါသိကြည့်ရတဲ့ယုံနံကင်္ကာဝိဒနာဝိတ္တုဒီယသိကြည့်ထားတဲ့အကြောင်းတရား တို့ယုံနာဓမ္မသင်္ခါရနေတကွာတော့အကြောင်းတရားတွေဒီသင်္ခါရတရားတွေမြတာဖြစ်တယ်တို့သင်္ခါရတရားတွေဒီအကြောင်းတရားတွေကနိုင်နိုင်ပြုပြင်မှဘာမှဖြစ်ပေါ်လာတဲ့တရားများဖြစ်တယ်တို့အတွက်ကြောင့်ဒီဒိဋ္ဌိဝိတုဒ္ဓိနဲ့ကင်္ခာဝိတနာဝိတုဒ္ဓိပိုင်းမှာမိမိတို့ဒါသိသိပြီးဖြစ်တဲ့ညာတပရိညာကအရာဒါနားလည်သိရှိပြီးဖြစ်တယ်ဒီယုံနံဓမ္မသင်္ခါရတွေနဲ့တကွာအကြောင်းတရားတွေအကျိုးတရားတွေကိုဟော ၅ခုမြောက်ဖြစ်တဲ့မကမကဉာဏတဒနာဝိတ္တုဒီပိုင်းကစပြီးတော့အဲ့ဒီမှာဒါဝိပဿနာဉာဏ်နဲ့ဒါသုံးသက်ဆင်ញင်ပွားများကြရမှာဖြစ်တယ်။အဲ့လိုဆင်ញင်တာကတော့ဒါအောက်စစချင်းဦးဇင်းတို့တမ္ပတနာဉာဏ်နဲ့ဥဒိယပြဉာဏ်အနုပိုင်းပေါ့ဒီပိုင်းကအကျုံးဝင်ပြီးတော့ဒါဝိပဿနာကိုစပြီးတော့အားခဲကြရမယ်။အဲပြီးတဲ့အခါကျတော့ဦးဇင်းတို့ဒီမကမကဉာဏတဒနာဝိတ္တုဒီပိုင်းမှာဒါမဟုတ်ဒီမဟုတ်ဒီနာဉာဏ်မြင်ကစင်ကြပြီးကျင့်စဉ်ကို ကောင်းကောင်းကြီးမိမိကကျင့်ကြင်ပေါ်ဝိပဿနာလမ်းကြောင်းပေါ်ရောက်သွားပြီဆိုဆက်ပြီးဝိပဿနာဉာဏ်တွေကိုရှင်းကြအောင်ကြိုးစားရင်တော့ဝိပဿနာဉာဏ်ကြီးကြောင်းလေးကျော်လွှားတဲ့အခါဥဒိယပယဉာဏ်အရင်ပိုင်းရောက်မယ်။အဲတော့အဲ့ဥဒိယပယဉာဏ်အရင်ပိုင်းကနေစပြီးတော့ပင်ကဉာဏ်ပယဉာဏ်အာရိနဝဉာဏ်နေပိတာဉာဏ်မောဇိတုကမြတာဉာဏ်ပရိသင်္ခာဉာဏ်သင်္ခါရုပ္ပကဉာဏ်အနုလောမဉာဏ်တိုင်အောင်တော့ဒီအထက်ပိုင်းဝိပဿနာဉာဏ်တွေကတော့ဒါ6ခုမြောက်ဖြစ်တဲ့ပရိပဒဉာဏတဒနာဝိတုဒ္ဓိထဲမှာအကျုံးဝင်နေပေါ့။ ကျင့်စဉ်၌ဉာဏ်ဖြင့်စင်ကြယ်သွားပြီအဲ့လိုထေပိုင်းဝိပဿနာဉာဏ်တွေကိုရတဲ့သူတော်ကောင်းဒီဆံရဆံရဝိပဿနာအခိုင်မှာလဲဆံရဆံရကိလေသာတွေကိုတရင်ကားအပြင်ပယ်ရှားနိုင်မှာဖြစ်ပြီးတော့တို့ရင့်ကျက်တဲ့ဝိပဿနာဉာဏ်ရဲ့အဆုံးမှာမဉဏ်ပုံဉဏ်ပေါ်မယ်အဲ့မဉဏ်ကတော့ဆံရကိလေသာတွေကိုအမြင့်ပြတ်ပေါ့ဒါပယ်တတ်မှာဖြစ်တဲ့အတွက်ကြောင့်ဒါဘာနာပရိညာလို့ခေါ်ပြီးတော့အဲ့မဉဏ်ပုံဉဏ်နဲ့တကွာတော့ပြစ္ဆဝကနာဉာဏ်ကိုတော့ဒါဉာဏတတနာဝိတုဒ္ဓိလို့ဒီလိုမျိုး ကျင့်ခြင်းအနေနဲ့မိမိတို့နားလည်ရမှာဖြစ်တယ်အဲ့တော့ခုနခုမြောက်ဖြစ်တဲ့အဲ့ညာဏတဒနာဝိသုဒ္ဓိကိုယာရေးကဦးဇင်းတို့သီလဝိသုဒ္ဓိကစပြီးအစဉ်တိုင်းနိဗ္ဗာန်ကိုလိုလားတောင်းတတဲ့သူတော်ကောင်းတိုင်းသူတော်ကောင်းတိုင်းဒါကျင့်ကြံရုပ်ကိုအထုတ်သွားရမယ်လို့ဒီလိုလမ်းစဉ်လေးကျင့်စဉ်လေးတစ်ခုကိုခတ်တူတူတို့တခါကြီးဒီကမာကြီးမှတ်သားကြရမှာဖြစ်တယ်အဲ့လိုမှတ်သားပြီးတဲ့အခါအခုဦးဇင်းတို့ရောက်ရှိနေတာတော့လက်ရှိဟောနေတဲ့ဟောကွက်ပိုင်းကတော့ဒိဋ္ဌိဝိသုဒ္ဓိပိုင်းအဲ့တော့ဒိဋ္ဌိဝိသုဒ္ဓိပိုင်းမှာဦးဇင်းတို့ဒီခုနပြောတဲ့ပေါ့ ရုပ်တရားနံတရားတွေကိုရုပ်တရားနံတရားလို့ခေါ်တဲ့ဒီပရမတ္ထတရားတွေပေါ်မှာဉာဏ်မြင်ခဲ့စင်ကြယ်ခြင်းဆိုတဲ့ဒီနာမရူပသိကြတာဉာဏ်ပိုင်းပေါ့အဲ့မှာဦးဇင်းတို့ဘယ်ကစတာဆိုတော့တက္ကမထံကစပြီးတော့ရုပ်တရားတွေကိုသိသိတဲ့ဒါရူပပရိက္ခဉာဏ်ပိုင်းကိုပေါ့ဦးဇင်းတို့စပြီးတော့သွားထားအဲ့မှာတကကြီးဒီအဲ့ဒီဇီဒီပုံလေးကဒီလက်ရဘက်ပေါ့နော်စကရင်မှာကြည့်မယ်ဆိုရင်တော့လက်ရဘက်ပေါ့အဲ့လက်ရဘက်ကိုကြည့်လိုက်မယ်ဆိုလို့ရှိရင်အဲ့ဒီမှာအောက်ဆုံးအဲ့ဒီရုပ် တရားယုတ်တရားသိသိချင်းဆိုတဲ့ရူပပရိကညာငယ်ပေးမှာမြားလေးနဲ့ထိုးပြီးတော့6ဒွါရာ42ကောထာတ၌ရှိသောကြည်သောယုတ်ကလမကြည်သောယုတ်ကလတို့ကိုဖွဲခြားခြင်းနှင့်ထိုယုတ်ကလအတီးတီးအတီးတီး၌ရှိသောယုတ်အစစ်ယုတ်အတုတို့ကိုသိသိချင်းဆိုပြီးတော့ဒီလိုမျိုးဒါဆရာတော်ကတော့နားလည်လွယ်အောင်ခတ်တူတူလေးရေးပေးထားတာရှိတယ် အဲ့ဘိုင်းလေးပေါ့ဒါဦးဇင်းတို့ဒီ6ဒေါ်လာ42ခုဒါသားနဲ့ပတ်သက်လို့ဒါပြီးခဲ့တဲ့အပတ်ကတော့ဟိုပြောတန်သလောက်ပြောပြီးတာပေါ့နော်အဲ့တော့6ဒေါ်လာဆိုတော့ခုနမျက်စိနာနာလျာကိုလို့ခေါ်လျာကိုစိတ်လို့ခေါ်တဲ့သကုဒွါရဒေါတာဒွါရဂါနာဒွါရဇိမာဒွါရကာယဒွါရမနောဒွါရဆိုတဲ့ဒီ6ဒွါရ42ခုဒါသားဆိုတာတော့ဦးဇင်းတို့ဒါရဝီကုဋ္ဌာတာ20ပရဝီအာဘောကုဋ္ဌာတာ12ခုဒေသောကုဋ္ဌာတာ 4ခုဝါယောကုဋ္ဌာသ6ခုဆိုပြီးပေါင်းလိုက်တော့42ကုဋ္ဌာသအဲ42ကုဋ္ဌာသမှာရှိတဲ့ရုပ်တရားတွေကိုဒါသူတော်ကောင်းတယောက်အနေနဲ့6ဓာရ42ကုဋ္ဌာသမှာရှိတဲ့ရုပ်တရားတွေကိုအစ္ဆဒဗိဒဒါတွင်တွင်ကြီးပေါ့မိမိတို့ကတမ္မာဒိဋ္ဌိဉာဏ်ပညာနဲ့ဒါခွဲခြမ်းစိတ်ဖြာပြီးတော့ပရမတ်ကိုဉာဏ်မြင်စိုက်တဲ့အထိတိရှိနားလည်ပြီဆိုတဲ့သူတော်ကောင်းတယောက်အတွက်ဒါဆက်ပြီးတော့ဒါယုတ်ကမ္မထမ်းပိုင်းကို ဒါကျွမ်းကျင်သွားပြီနိုင်နိုင်နင်းနင်းနဲ့လေ့လာထားပြီဆိုတဲ့သူတော်ကောင်းတယောက်ကလက်ဆင့်တက်ပြီးတော့ဟလားနံကမထန်ကိုကူလို့ရပြီအဲ့တော့နံကမထန်ကူတာလေးကိုဒီနေ့ဦးဇင်းတို့စကြရအောင်နော်အဲ့တော့နံကမထန်ကိုကူတယ်ဆိုတဲ့အပိုင်းမှာပေါ့ဘလို့ပုံကုမျိုးတွေကုလို့ရတယ်လေနံကမထန်ကိုပေါ့အဲ့တော့ဘလို့ပုံကုမျိုးတွေကုလို့ရတယ်နံကမထန်ကိုဆိုတာနဲ့စပြီးတော့ဦးဇင်းတို့ဒီဝိတ္တုတိမံမှာလာတဲ့စာလေးနဲ့စပြီးတော့ဦးဇင်းတို့ပြောကြရရအောင်အဲ့တော့ ဟိုကျွန်တော်ကျေးဇူးတော်ရှင်ဖောက်ဆရာတော်ကတော့အဲ့ဒီမှာဒီရှုခွက်စာအုပ်ကလေးတွေမှာခတ်တူတူထင်ရှားအောင်ပေါ့ဒီဝိတ္တုရိမေစာမျက်နှာဒုတိယအုပ်ပေါ့စာမျက်နှာ223မှာလာတဲ့ပေါ့ဓာတေယရူတတေယပရိဂဟိတရူပတ္တဒွါရဝတိနာအရူပဓမ္မပါကတာဟွန်တိဆိုပြီးတတေယထိုကဲ့သို့ဒီယုတ်တရားတွေကိုကျွမ်းကျင်ကျင်သိသိထားတဲ့ရူပပရိ ရိဂဟိတရူပတ္တသိသိပြီးသောယုတ်တရားရှိတဲ့ထိုယောဂီသူတော်ကောင်းတယောက်ကတဏ္ဍမှာဓဝရဝတိနဓဝရဤအစွမ်းအားဖြင့်ဟောအရူပဓမ္မာနန္တရားတို့သည်ပါကတာထင်ရှားကုန်သည်ဟွန်တိဖြစ်ကုန်၏အဲ့တော့ယုတ်တရားတွေကိုသိသိထားတဲ့သူတော်ကောင်းတယောက်တဏ္ဍမှာနန္တရားတွေဟာဓဝရအလိုက်ဒါထင်ရှားတယ်လို့ဒီစကားလေးသုံးတယ်အဲ့တော့အဲ့ဒီနေရာလေးမှာဦးဇင်းတို့တတ္တေဝံပရိကိတရူပတ္တဆိုတဲ့ ဒီစာကြောင်းလေးကရှေ့မှာဦးဇင်းတို့ဝိတ္တိမက်မှာတခါစာပိုက်ကလေးတစ်ပိုက်ရှိတယ်အဲ့ဒါကဘာလဲဆိုတော့ဓာတေဝဝိထာရတော့ဒွာစတ္တာလီတာကာရဝတိနာဣမိတုဘူတဥပဒါယရူပေတုပါကတိတုဇာတိတုဝိထုဒွာရဝတိနာပြင်စာသကုတတကာတယောဟရယဝိထုတတကင်ဓတကင်ဇာတိ အဗရာနိပိတတ္ထိရူပနိပါကတာနိဟွန်ဒီဆိုတဲ့ဒီစာဒီစာပိုက်ကလေးတစ်ပိုက်ရှိသေးတာပေါ့အဲ့တော့ဦးဇင်းတို့ပထမဦးဆုံးဒီဦးဇင်းတို့ကျေးဇူးတော်ရှင်ဘောင်းဆရာတော်ကဗာပြောထားတော့ဆိုတော့ဒီရုပ်တရားတွေကိုပြည့်ပြည့်စုံစုံနဲ့ဒါပရိဂယိတရူပတ္တအသိစီအပ်ပြီးတော့ရုပ်တရားရှိတော့သူတော်ကောင်းတယောက်ရဲ့တဏ္ဍာမှာအရုပဓမ္မာလို့ခေါ်တဲ့နံတရားတွေဒီတဲ့အဲ့ဒါဓဝရဝတိနာ ဓွာရဤအစွမ်းအဖြစ်ပါကတာထင်ရှားတယ်ဓွာရဆိုတာကနစကုဓွာရမျက်စိတကားပေါက်သောတာဓွာရနားတကားပေါက်ခန္ဓာဓွာရနှာခေါင်းဆိုတဲ့တကားပေါက်ဇိမ်ဝါဓွာရလျာဆိုတဲ့တကားပေါက်ကာယဓွာရကိုယ်ဆိုတဲ့တကားပေါက်မနောဓွာရဒါစိတ်ဆိုတဲ့တကားပေါက်ပေါ့ဒီလိုလွယ်လွယ်ဘာသာပြန်ကြရအောင်ပြီးကမှနည်းနည်းထပ်ပြီးတော့ဒီပိုင်းလေးပြောဖို့ပေါ့ အဲ့လိုပေါ့ဓာရ6ပါးဓာရအနေနဲ့ဓာရအလိုက်ဒီနန္တရားတွေကထင်ရှားလာတယ်လို့ဒီလိုဒါရေးထားတာပေါ့အဲ့တော့အဲ့ဒီလေးမှာဒီစာကြောင်းလေးတစ်ကြောင်းလေးကြည့်ပြီးတော့ဦးဇင်းတို့ဝေဖန်လို့တော့မရဘူးအဲ့တော့ရှေ့မှာဆရာတော်ကဘာကိုမျောထားလို့ရှေ့ကအစဉ်တိုင်းဆရာတော်ဒီဝိသုဒ္ဓိမတ္တိကိုအစဉ်တိုင်းဒါဟိုရေးသားပြီးတော့ဟောပြထားတာဖြစ်တယ်အဲ့တော့အဲ့ရအနည်းစားဆုံးခုနစာပိုက်ကလေးတစ်ပိုက်ကဘာပြောထားတော့ဆိုတော့ဒီအကျယ်အပြင်ဝိထာရတော့အကျယ်အပြင် ဒဟာဇတ္တာလီတာကာရဝတိန42ပါးသောအချင်းရာအပြင်ဆိုတာဒါ42ခုထာတာကိုပြောတာအဲ42ခုထာတာမှာရှိတဲ့ယုတ်တရားတွေကိုဒါအိမေတုဗုဒ္ဓဥပါဒာယရူပိတုဟောဒါကတော့မဟာဘုတ်ပဲဒါကတော့ဥပါဒာယုတ်ပဲမဟာဘုတ်ကိုမိတွဲဖြစ်တဲ့ဥပါဒာယုတ်ပဲလို့အဲ့လိုမျိုးထင်းထင်းရှားရှားနဲ့သိပြီးတဲ့သူတော်ကောင်းတယောက်အဲ့သူတော်ကောင်းတယောက်ကတဏ္ဍမာတာလင်ဘာဖြစ်တော့ဝိတု द्वार ဝတိနာဝိတု ဓာရဤအစွမ်းအပြင်ဒီလိုပြောတယ်အဲ့မှာဘာထပ်ပြောတော့ပြင်စစကုဒတ္တကတယောငါးမျိုးဂုံသောစကုဒတ္တကအစရှိတယ်ဒါယုတ်တရားအဲ့တော့ပြောချင်တာကဒီညမှာဘာကိုရည်စူးပြီးတော့ရည်ညွှန့်ပြီးတော့ဒီပိုင်းလေးကပြောတုံဆိုတော့စကုဒတ္တကကလသောတာတကကလဂာနာတတကကလဇင်ဝါတတကကလကာယတတကကလဒီယုတ်တရားယုတ်ကလ၅ခုကိုရည်ညွှန်းတယ် သို့တော့ဒါဦးဇင်းတို့တတန်မာရအနေနဲ့တော့ဟိုရုပ်ပိုင်းမှာပြောပြီးသားနော်တရဝရတရဝရမှာရှိတဲ့63မျိုးသောရုပ်တရားတွေကိုနားလည်ရမယ်ဆိုတာတော့ဒါဦးဇင်းတို့ပြီးခဲ့တဲ့အပတ်ကတည်းကဒီအကြောင်းလေးတွေကိုပြောပြီးသားအဲ့တော့ဒီနေရာမှာပြောချင်တာကခုနအဓိကဖြစ်တဲ့သကုဒေါရမှာရှိတဲ့သကုတတကကလတ်သောတာဒေါရမှာရှိတဲ့သောတာတတကကလတ်ဒီလိုမျိုးဒါပြင်စသကုတတကဒယောသကုတတကဒယော၅မျိုးကုန်သောသကုတတကအစရှိတဲ့ယုတ်တရားတွေဟောနောက်တကဟရယဝတ္ထုတတက ဓာတကင်ဇာတိဟရိယဝိတုအတင်စေကုမြောက်ရှိသောဟရိယဓတကကလန်ဆိုပြီးဒီလိုတရားတွေကိုဗါလဲတော့တတ္တိရူပဏီ60သောယုတ်တရားတွေခုနယုတ်ကလတစ်ခုတစ်ခုမှာ10မျိုးရှိတော့ဒါ6ခုဆိုတော့ယုတ်ပေါင်း60ပေါ့သို့တော့ဒါကလည်းပဲဒါကလည်းပဲဦးဇင်းတို့ဒါဟိုအဓိကကိုပြောတာပေါ့ခုနဒရောလာဒရောလာမှာရင်60နဲ့3မျိုးရှိတယ်ဆိုတာကိုတော့ဒါဦးဇင်းတို့ကမေ့ပြလို့မရအောင် အဲ့တော့တကယ်တော့ယုတ်တရားတွေကိုတော့တကယ်ရှိရှိတဲ့အတိုင်းရေတွက်ကြမယ်ဆိုရင်ဟောဦးဇင်းတို့ဒါကတော့အများကြီးပေါ့ယုတ်တရားတွေကလေအဲ့တော့ဒီလိုဆိုဒီနေရာမှာပြောတာကတော့ဒီဟိုအဓိကယုတ်တရားတွေကိုပြောတာဦးဇင်းတို့ဟိုမာတီကာတို့အရာပြောမယ်ဆိုလို့ရှိရင်တော့ယုတ်တရားကဒါဦးဇင်းတို့ဒီအကုန်လုံးရှိမဲ့ယုတ်တရားဆိုရင်ဒါဦးဇင်းတို့ဟိုတင်ချာရပြောလို့ရှိရင်ဒါအများကြီးပေါ့ယုတ်တရားတွေအနေနဲ့ကတော့ ဟိုယာနဲ့ချီပြီးတော့ရှိယာနဲ့ချီပြီးရှိအဲ့တော့သို့တော့ဒီနေရာမှာ ပြောချင်တာကတော့ဒီဆံယာဟိုကန္နာလေးကိုပဲတို့တခါကြီးဒီကမိုက်ကြီးအနားလဲသဘောကျအောင်မှာဖြစ်တယ်ပြီးတော့ဒီတရားပြီးလို့ရှိတယ်တို့တခါကြီးဒီကမိုက်ကြီးအနေနဲ့အကယ်၍မေးချင်တာရှိလို့ရှိရင်တော့ဒါအာမနာရံမေးပေါ့ဦးဇင်းတို့လည်းကိုညံသွားညံသာရှိသလောက်ကြိုးစားပြီးတော့ဒါစပီကိုလိလာထားသလောက်ကို ဉာဏ်ရှိသလောက်တော့ဦးဇင်းတို့ဒါဖြေကြပေးမှာဖြစ်တယ်အဲ့တော့ဒီနေရာမှာပြောချင်တာပြန်ချုပ်ပြောတော့ခုနစကုတ္တတကအဆက်ရှိတယ်ဒီယုတ်ကလတ်တွေယီဒီယုတ်တရားတွေကိုနားလည်ပြီးသားပုဂ္ဂိုလ်တယောက်ကတန်တန်လို့ဒီလိုပြောချင်တာအဲ့ဒီအောက်ဆုံးကခုနစာကြောင်းလေးတစ်ကြောင်းကဓာတေယောပရိကေဟိတာရူပတ္တဒေါရဝတိနာအရူပဓမ္မပါကတာဟွန်တိဆိုတဲ့ဒီစာကြောင်းလေးကအဘောကစာကြောင်းလေးကိုနားလည်ပြီးမှဒီစာကြောင်းကိုဘာသာပြန်ပို့ပြီးတော့အတိတ်ပဲပြည့်စုံတယ်ဒီလိုပြောချင်အပေါ်မှာခုန42ကုတ္တတာမှာရှိတဲ့6ဒေါရ42ကုတ္တတာမှာရှိတဲ့ယုတ်တရားတွေကိုသိသိပြီးတဲ့သူတော်ကောင်း တယောက်တန်တန်မှာဒါပရိဂိတရူပလို့ခေါ်တဲ့ယုတ်တရားတွေကိုသိသိပြီးတဲ့သူတော်ကောင်းလို့အဲ့အစဉ်ကြမှာခေါ်တယ်ဒါကိုပြောချင်တာဟိုယုတ်ကလေးတစ်လုံးကိုရှုမယ်ဒါကိုဦးဇင်းတို့ပရိဂိတရူပတ္တလို့ဒါလိုပြောလို့မရဘူးဒါပြောချင်တာအဲ့တော့ယုတ်ကိုရှုရဆိုတာဒီခုန6ဒေါ်တာ42ခုတ္တတာမှာရှိတဲ့ယုတ်တရားတွေကိုအကုန်လုံးဒါကဥပါဒယုတ်ဒါကတော့ ဗုဒ္ဓယုတ်ဒါကတော့ဥပါဒါယုတ်လို့ဒီလိုကိုကိုပြပြသိပြီးတဲ့သူတော်ကောင်းတယောက်ကိုတောင်းလေးဉာဏ်မှာပရိဂိတရူပတ္တာသိသိအပ်ပြီးသောယုတ်တရားရှိတဲ့ပုဂ္ဂိုလ်လို့ဒီလိုပြောခြင်းတယ်လို့ဒါလေးကိုပြောခြင်းလို့ကောင်းပြီအဲ့လိုလုပ်တဲ့အခါမှာဘာဖြစ်တော့အဲ့လိုသိသိပြီးတဲ့သူတော်ကောင်းတယောက်တဏ္ဍာမတာလည်းရင်ဒီအရူပဓမ္မာလို့ခေါ်တဲ့နန္တရားတွေဟာဓွာရရဲ့အစွမ်းအပြင်ထင်ရှားလာတယ်ဒါလေးပေါ့အဲ့တော့ဦးဇင်းတို့ဟို နန္တရားတွေဒီဒါလက်ပြတ်တစ်တွေ့အတွင်းမှာဒါဂရေသိမ့်နဲ့ချီပြီးတော့ဖြစ်ကြတယ်ဖြစ်ကြတဲ့အတွက်ကြောင့်ဒီလောက်နေနေမြင်မြင်ဖြစ်နေတဲ့နန္တရားတွေကိုသိမ့်စီလို့ရှုပွားသုံးသပ်လို့ရပါမလားဆိုတာနဲ့ပတ်သက်လို့ပေါ့နော်အဲ့တော့ဒီလိုမျိုးယုတ်တရားတွေကိုကိုယ်ကိုယ်ပြပြနဲ့ပိုင်မနန်နိုင်သိမ့်စီထားတဲ့သူတော်ကောင်းတယောက်မှာတော့ဒီယုတ်တရားတွေကိုသိမ့်စီနိုင်တယ်ရှုပွားနိုင်တယ်ဆိုတာမျိုးကိုတော့တို့တကကြီးတွေဒီကမကြီးတွေကဒါ ဟိုနားလည်ထားဖို့လိုတယ်နောက်တစ်ခုကခုနဒီယုတ်တရားတွေကိုပေါ့သိသိတဲ့အပိုင်းပေါ့အဲ့တော့ယုတ်တရားတွေကိုသိသိလို့ကြွန့်ကျင်တဲ့ပုံကိုတယောက်ကနန္တရားတွေကိုဆက်ပြီးသိသိမယ်ဆိုတဲ့အပိုင်းလေးကိုပြန်ပြောကြရအောင်အဲ့တော့ဒီနေရာမှာဦးဇင်းတို့ဒီနန္တရားတွေဟာတကယ်သိသိလို့ရသလားဆိုတဲ့အပိုင်းပေါ့ တကယ်သိသိလို့ရသလားဆိုတဲ့အပိုင်းမှာဦးဇင်းတို့ဒီရှင်သာရိပုတ္တရာမထေရမြတ်ကြီးကထုံးကိုလည်းဦးဇင်းတို့ကမေ့လို့မရအောင်ရှင်သာရိပုတ္တရာမထေရမြတ်ကြီးကထုံးကိုလည်းမေ့လို့မရဘူးဆိုတာကဦးဇင်းတို့ရှင်သာရိပုတ္တရာမထေရမြတ်ကြီးဒီနန္တရားတွေကိုသိသိတဲ့အပိုင်းမှာအနုပဒအနည်းနဲ့တလုံးစီတလုံးစီသိသိတယ်အဲ့လိုသိသိတဲ့အခါမှာအဲ့အနုပဒဒီဒေသနာနည်းနဲ့သိသိပုံကိုထာဂရမြတ်ကဖွင့်ဆိုတဲ့အခါမှာ ဝိထာရမနာနံပရိဂဟိတတာယာဆိုပြီးတော့ဒီလိုမျိုးလေးဖွင့်အဲ့တော့မထေရကြီးကဒီလိုတလုံးစီတလုံးစီသိသိနိုင်တယ်ဆိုတာဝိထာရမနာနံပရိဂဟိတတာယဝိထုနဲ့အာယုံကိုသိသိထားသည်အဖြစ်ကြောင့်တဲ့အဲ့တော့နန္တရားတွေဒီနံပါတ်1မိယာဆိုတဲ့ဝိထုယုတ်ရှိရတယ်နံပါတ်2အာယုံဆိုတာရှိတယ်ဝိထုယုတ်မိယာဝိထုယုတ်နဲ့လည်းကင်းပြီးဒီပြင်စောကာရပုံမှာနန္တရားတွေကဖြစ်နိုင်တဲ့စွမ်းရည်မရှိဘူး ဟောနောက်တကအာယုံပေါ့အာယုံနဲ့လည်းကင်းပြီးတော့နန္တရားတွေကဖြစ်နိုင်တဲ့စွမ်းရည်မရှိဘူးကြောင့်မလို့ဒီနန္တရားတွေကိုသိသိခြင်းတဲ့ပုဂ္ဂိုလ်ဒီဝိထုနဲ့အာယုံအဲ့ဝိထုနဲ့အာယုံကိုသိသိတတ်ရမယ်ဝိထုဆိုတာလဲယုတ်တရားအာယုံဆိုတာလဲယုတ်တရားဒီတော့ယုတ်ကမထမ်းပိုင်းကိုကျွမ်းကျင်နေရမယ်လို့ပြောတယ်ယုတ်ကမထမ်းပိုင်းကိုကျွမ်းကျင်နေရမယ်ဝိတုနဲ့အာယုံကိုသိသိတတ်နေရမယ်အဲ့ဒါမှသာလေထိုသူတော်ကောင်းတယောက်ဒီ နန္တရားတွေကိုရောရှက်ရှုပ်ထွေးခြင်းဒါမရှိဘဲနဲ့သိသိနိုင်မယ်လို့ဒီလိုမျိုးဒါဦးဇင်းတို့နားလည်ကြရမှာဖြစ်တယ်။အဲ့တော့ဒီနေရာမှာဝတ္ထုဆိုတာစပြီးတော့ပြောကြရအောင်ပေါ့။အာယုံဆိုတဲ့အပိုင်းမှာတော့ဦးဇင်းတို့ဒါဒီတင်စာယုံပေါ့ရူပါယုံတတ္တာယုံဂန္ဓာယုံတတ္တာယုံဖောတ္တပါယုံဆိုတဲ့ဒီအာယုံကဒါသကုဝိညာဉ်စိတ်သောတာဝိညာဉ်စိတ်ကာဏဝိညာဉ်စိတ်ဇေဝဝိညာဉ်စိတ်ကာဝိညာဉ်စိတ်တွေအာယုံဖြစ်ပြီးတော့နောက်ဦးဇင်းတို့ဒီ မနောဝိညာဉ်ရဲ့အာယုံကတော့ဒါအလုံးသောယုတ်တရားတွေနန္တရားတွေနဲ့ပညာတရားတွေအလုံးဒီနိဗ္ဗာန်တိုင်အောင်ပေါ့ဒီတရားတွေအလုံးကတော့ဒါမနောဝိညာဉ်ရဲ့အာယုံဖြစ်တယ်အဲ့တော့အကုန်လုံးပေါ့ဒါကအာယုံပိုင်းเนาะဝိတုပိုင်းလေးကိုဦးဇင်းတို့ဒီမှာပြောခြင်းဝိတုပိုင်းကိုပြောတဲ့အခါကျတော့ဝိတုယုတ်တွေကိုမိမိတို့ကနားလည်ထားကြရမှာဖြစ်တယ်အဲ့တော့နန္တရားကခုန ဟိုဦးဇင်းတို့စကုဝိညာဉ်သောတာဝိညာဉ်ကာနာဝိညာဉ်ဇေမဝိညာဉ်ကာယဝိညာဉ်ပြီးတော့မနောဝိညာဉ်ပေါ့မနောဝိညာဉ်မှာတော့ဦးဇင်းတို့မနောတတ်နဲ့မနောဝိညာဏတတ်နှစ်ခုပေါင်းထားတာပေါ့ဒါကိုနားလည်ရမယ်အဲ့တော့စကုဝိညာဉ်ရဲ့မိယာစကုဆိုတဲ့မြင်းတိစိတ်ရဲ့မိယာဒီစကုဝတ္ထုအဲ့တော့စကုဝတ္ထုနဲ့စကုဝတ္ထုကိုနားမလည်ထားတဲ့ပုဂ္ဂိုလ်ဟာစကုဝိညာဉ်စိတ်ကိုစနစ်တကျရှုတတ်ဖို့ဆိုတာဒါမလွယ်တော့နောက်တစ်ခါသောတာဝိတ္ထုသောတာအကြည်တသောတာဝိတ္ထုယုတ်ကိုနားမလည်ထားတဲ့ပုဂ္ဂိုလ်ဒီလည်းသောတာဝိညာဉ်စိတ်ကိုစနစ်တကျရှုတတ် သောတာဝိညာဉ်ပြီးတော့ခန္ဓာဝိညာဉ်ဆိုကြဆိုခန္ဓာဝိညာဉ်စေနန္တိစိတ်ကလေးကိုသိကျင်တဲ့သူတော်ကောင်းတယောက်ကလည်းဒီခန္ဓာဝိတ္ထုခန္ဓာအကြည်တက်ပေါ့ခန္ဓာဝိတ္ထုခန္ဓာဝိညာဉ်စိတ်ကမိယခန္ဓာဝိတ္ထုခန္ဓာပဒါရယုတ်ကလေးပေါ့အဲ့ဒါကိုနားလည်ထားဖို့လိုတယ်အဲနောက်တကဒါကတော့ဦးဇင်းတို့ကိုယုတ်ကမ္ဘာပိုင်းမှာလေဒါဒါဦးဇင်းတို့ပြောခဲ့ပြီးသားပေါ့နောက်တကအဲဇိန်ဝဝိညာဉ်စိတ်ကမိတို့ရာဒါရှာအကြည်တက်လို့ခေါ်တဲ့ ဇိမ်ဝံပတာရပေါ့ဒီဝတ္ထုယုတ်ကလေးကိုလည်းမိမိကနားလည်ထားမှာဖြစ်တယ်နောက်တစ်ခါကာယဝိညာဉ်စိတ်တွေ့တိစိတ်ကိုသိတဲ့ဒီကာယဝိညာဉ်စိတ်ကမိတွေ့ရဖြစ်တဲ့ဒီကာယပတာရလို့ခေါ်တယ်ကိုယ်ကြည်လေးကိုလည်းပဲဒါသူတော်ကောင်းကသိသိပြီးသားဖြစ်ဒီလိုသိသိထားပါမှဒီနန္တရားတွေကိုခုနဒွါရအလိုက်ထင်ရှားလာတဲ့နန္တရားတွေကိုသိသိတဲ့အပိုင်းမှာအဲ့တော့ဒွါရအလိုက်ဆိုတဲ့အပိုင်းမှာလဲဒွါရဆိုတာကတော့ဦးဇင်းတို့ဒီ ကာယဒွါရမနောဒွါရဝစီဒွါရဆိုပြီးဒီလိုမျိုးသုံးတယ်ကမ္မဒွါရဆိုတာလေသာသနာမှာရှိအနောက်တကအာယတနာဒွါရဆိုတာခုနအဆက်ခာယနာသောတာယနာခန္ဓာယနာဇင်ဝယနာကာယယနာမနာယနာလို့ခေါ်တယ်အာယတနာဒွါရဆိုတာလေရှိအဲ့ဒီဒီဒွါရအလိုက်ကိုသူတော်ကောင်းတယောက်ကနားလည်ထားရမှာဖြစ်တယ်ဒွါရအလိုက်ဒါနားလည်ထားရမှာဖြစ်အဲ့တော့ဒီညမှာကာယအကြည့်ထီတော့ပြီးပြီနောက်ပြီးတဲ့အခါကျတော့ သကုဝိတ္ထုသောတာဝိတ္ထုကာဏဝိတ္ထုဇင်ဝဝိတ္ထုကာယဝိတ္ထုပြီးတော့ဟရယဝိတ္ထုပေါ့အဲ့ဟရယဝိတ္ထုဆိုတဲ့အပိုင်းလေးကိုဒီနေ့ဦးဇင်းတို့ကဒီမနောဓာတ်နဲ့မနောဝိညာဏဓာတ်လို့ခေါ်တယ်ဒီမနောဝိညာဉ်ရဲ့မိတွဲပြီးဖြစ်ရပေါ့ဝိတ္ထုယုတ်ကဟရယဝိတ္ထုယုတ်အဲ့တော့အဲ့ဟရယဝိတ္ထုနဲ့ပတ်သက်လို့ဒါဦးဇင်းတို့ဒီနေ့တော့ဒါပြောဖို့ပေါ့ဒါမနောဓာတ်လို့ပဲစိုးစိုးအဲ့မှာရှိတဲ့ဒီဟရယဝိတ္ထုပေါ့အဲ့တော့ဟရိယဝတ္ထုကိုတော့ဦးဇင်းတို့ဂျုံးကလေးဆိုရင်တော့သကလုံးနားလည်လွယ်အောင်ဘာသာပြန်ရတဲ့အပိုင်းကြီးအများကြီးရှိပါတယ် အဲ့တော့စကလုံးနားလည်လွယ်အောင်ဘာသာပြန်တဲ့အပိုင်းမှာတော့ဒါဟရယကိုဒါဦးဇင်းတို့နှလုံးလိုပဲဘာသာပြန်တာပဲနှလုံးလိုဘာသာပြန်အဲ့တော့တွန့်တော့ဒီဦးဇင်းတို့ဟိုဒီ32ကောထာတာတနည်းအားဖြင့်42ကောထာတာဘိုင်းတုံးကပြောခဲ့တဲ့ဒီကောထာတာအနေနဲ့ရှိတဲ့ဒီနှလုံးပေါ့အဲဒီနှလုံးကတော့ဒါဟရယရုပ်မဟုတ်သေးဘူးသူကအဲဦးဇင်းတို့စေပညာရဆိုတဲ့တခါကြီးတို့ဒီ heart လို့ခေါ်မှာပေါ့နော် ဒီသိပ္ပံပညာကဒီဟာကတော့ဦးဇင်းတို့ဒီနေရာမှာပြောကျင်တဲ့ဟရယဝတ္ထုရုပ်တော့သူကမဟုတ်ဘူးအဲ့တော့အဲ့ဒါနဲ့မဟုတ်တာနဲ့ပတ်သက်လို့ဦးဇင်းတို့32ခုထာတာတော့လည်းတို့တကကြီးတွေတကမိုက်တို့နည်းနည်းလေးတော့စကားလေးဦးဇင်းတို့စခဲ့တာရှိအဲ့ဒါဘာလဲဆိုတဲ့အခါကျတော့ဒီရုပ်ပိုင်းရောက်တဲ့အခါကျရင်တော့ဒီပိုင်းလေးကိုနည်းနည်းလေးထပ်ပြီးတော့ပြောဦးမယ်လို့အဲ့ဒါပြောခဲ့တာပေါ့အဲ့တော့ဒါကတော့ဘုသူတအနေနဲ့ပေါ့အဲ့တော့ဦးဇင်းတို့ဒီနှလုံးပေါ့နော်နှလုံးနဲ့ပတ်သက်လို့ဒီဟရယလို့ခေါ်တဲ့နှလုံးပေါ့ ဟရယန္တိဟရယမန္တန်ဆိုပြီးတော့ဒီလိုမျိုးပေါ့ဒီနှလုံးသားပေါ့နော်နှလုံးသားနှလုံးသားကတော့ဦးဇင်းတို့ဒီနံပါတ်1ပေါ့အယောင်ပေါ့အယောင်နေဆိုရင်ဒါရတ္တဗဒုမပိတ်တရတ္တဗဒုမပတ္တပိဋ္ဌိဝဏ္ဏတဲ့ဗရုံမာကြာရွက်ကနီမြန်းနေအရာဟိုကြောပဲ့အယောင်လေးရှိတယ်ပေါ့နော်ဒါကတော့နှလုံးသားကအယောင်ပြီးတဲ့အခါကျတော့တီယာတီယာအနေနဲ့ ဟိုတန်ဌာဏပုံသဏ္ဍာန်အနေနဲ့ကြတော့ဘာဟိရပတ္တာနိအပနိတောဝါအဒောမုခံထပိတဗဒုမဗဒုမမကုထတန်တာနံဆိုပြီးဒီလိုပြောတယ်ဒါပုံသဏ္ဍာန်လေးပေါ့အဲ့ဒါဘာပြောတာလဲဆိုတဲ့အခါကျတော့ဦးဇင်းတို့ခုနအပြင်ပေါ့ဗဟိတပတ္တာနိဒီအပေါ်အဖတ်တွေကိုအဖတ်တွေကိုဖယ်ပစ်တယ်အပနဲ့တော့ဖယ်ထားလိုက်တယ်ဒါဇောက်ထိုးပေါ့ အတော်မှုခံအောက်ဘက်ကိုဇောက်ထိုးလေးချထားတယ်ပရုံမှာဟိုကြာဘူးတန်တန်ရှိတယ်ပေါ့အဲ့တော့ကြာဘူးလေးကိုဇောက်ထိုးလေးထားတယ်အပေါ်ကအဖက်ကျန်းတွေကိုဟို ခွာထားလိုက်တယ်ဒီပရုံမှာကြာဘူးလေးကိုဇောက်ထိုးထားတဲ့ပုံတံတန်လေးပေါ့အဲဒါကလောလောဆယ်ဒီဟိုဦးဇင်းတို့ဒီကုဋ္ဌာတာဘိုင်းကသွားတဲ့ဒီဒီပုံတံတန်ကြီးတစ်ခုကိုဦးဇင်းတို့ဒါပြောတာပေါ့နော်အဲနှလုံးငယ်ပုံတံတန်ပေါ့အပြင်းတဲ့ခါကျသူကစိတ်ဝင်စားစရာကောင်းတာဘာပါလဲဆိုတော့ ဟိမတ်ထန်တဲ့အဲ့နှလုံးသားရဲ့အပြင်ကိုကြည့်မယ်ဆိုရင် तू ကနူးညံ့နေတယ်နှလုံးသားရဲ့အပြင်ပိုင်းလေးကနူးနူးညံ့ညံ့ရှိတယ်။ဟောပြီးတဲ့အခါကျတော့အန္တောကောတာတကောတာတကီဖလတ်တအဘန္တရတဒိတံအဘန္တရတဒိတံအဘန္တရတတိတံပေါ့။သူကဘာပြောတာလို့ဆိုတဲ့အခါကျဒီတပုတ်သီးပေါ့။အဲ့တပုတ်သီးကအတွင်းပိုင်းကဲ့သို့ဒါရှုပ်ထွေးနေတယ်လို့ဒီလောက်ပဲပြောလိုက်တယ် အဲဒီလောက်ပဲပြောတယ်အဲ့တော့အတွင်းပိုင်းဒီအပြင်ကတော့ချောမှုနေတယ်နှလုံးကအပြင်ကတော့အတွင်းကတော့ခုနသဘုတ်သီးလို့ပေါ့သဘုတ်သီးကအတွင်းပိုင်းကဲ့သို့ဆိုတော့ဒါရှုပ်ထွေးနေတယ်လို့ဒီလိုပြောတာဒါကတော့ဟိုသို့တော့ဒီဘက်တကကြီးတို့အခုခေတ်ဒီပို့ပြီးတော့ခွဲခြမ်းစိတ်ဖန်ပြီးတော့ဒါဓာခွက်ကန်ဒီမှာကြည့်မယ်ဆိုရင်တော့ဒီပုံသဏ္ဍာန်တွေကအခုဆိုပုံတွေမှာလည်းကြည့်လို့ရတာပေါ့နောက်ဦးဇင်းတို့အဲအဲ့မှာတော့ဟိုတကကြီးတို့ပို့သိမယ်ဒီမှာအခန်း၄ခန်းရှိတယ်ဆိုတာနော်တင်ပါလုံးမှာ အခန်းလေး၄ခန်းရှိတယ်ဘယ်ဘက်မှာနှစ်ခန်းညာဘက်မှာနှစ်ခန်းဒါအသက်ရှူသွင်းလိုက်တဲ့အခါခန္ဓာကိုယ်ထဲမှာရှိတဲ့ဒီသွေးတွေပေါ့နော်ဒါသူညာဘယ်ဘက်လားညာဘက်လားတခါကြီးတို့ဝင်တာညာဘက်ကဝင်ပါတယ်ဗျာညာဘက်ကဝင်တယ်ပြီးတဲ့အခါကျတော့အဲ့ရနေအောက်ခန်းကနေဖြတ်ပြီးတော့အစုပ်ထဲကိုသွားတယ်အစုပ်ကနေပြန်ပြီးတော့ဘယ်ဘက်ခန်းကိုဝင်မယ်နော်ဘယ်ခန်းကိုဝင်ပြီးအဲ့ရနေပြီးတော့တခါလေးပြန်ပြီးတော့ခန္ဓာကိုယ်တစ်ခုလုံးကိုဒါသူရအောင်ဒီအောက်ဆီဂျင်တန့်သွားတယ်ပေါ့နော်အဆုတ်ကနေပြီးတော့အောက်ဆီဂျင်ပါတဲ့ဒီသွေးကို ဦးဇင်းတို့ဒီခန္ဓာကိုယ်တကူလုံးကိုပြန့်နှံ့သွားအောင်ပေါ့နော်အဲ10မိနစ်အတွင်းလောက်မှာပြန့်နှံ့တယ်လို့ပြန့်နှံ့အောင်ဒါသူပို့လှုပ်လှုပ်တယ်ပေါ့နော်အချိန်ပေါင်းအနေနဲ့တော့ဒီနှလုံးရဲ့ဒီလှုပ်လှုပ်နှုန်းကတော့80ဝန်းကျင်မိနစ်မှာဒီလိုတော့ဒါပြောကြတာကဲထားအဲ့တော့ဓမ္မပြောနေတာကဒါကနှလုံးရဲ့ဒါပုံသဏ္ဍာန်သို့တော့ဓမ္မဗန်ထပ်ပြီးတော့ပြောစရာရှိတုံဆိုတဲ့အခါကျတော့ဒီဟန်ကနှလုံး ဒါဦးဇင်းတို့ဟိုနှလုံးသားလို့ခေါ်တဲ့ဟရယမန္တပေါ့ဒါနှလုံးသားကြီးဒါနှလုံးသားဒါပေမဲ့ဒီမှာဦးဇင်းတို့ဒီကုဋ္ဌသာပိုင်းမှာပြောတဲ့ဒီနှလုံးသားအဲ့မှာသူကဘာထက်ရှိလို့ဆိုတော့ကိုညအလေကောင်မှာကြတော့ဦးဇင်းတို့ဘာရှိလဲလို့မေးတဲ့အခါကြတော့ဒီယထအတ္တပတတမတ္တံလောဟိတံတန်ထာတန်ထတိပေါ့အဲ့ဒါဘာပြောရအောင်ဆိုတဲ့အခါကြတော့ဒီ အလေကောင်အလေကောင်မှာသူကအန်တော့ဇတ်တာဒီအတွင်းမှာသူကဘာရှိလဲဆိုတော့ဒါကတော့ခုဒီခုနစောစောကပြောတဲ့သိပ္ပံပညာနဲ့တော့နည်းနည်းလေးတော့ကွာကောင်းကွာမယ်သူကွာဘာကြောင့်ကွာလဲလို့မေးတဲ့အခါဘုရားရှင်ဒီဒီဒေသနာတော်တွေကိုဟောတဲ့အခါမှာမလွန်အပ်ဘူးလို့ထင်လို့ရှိရင်တတ္တဝါတွေကအိန္ဒိယရိုက်ကိုကြည့်ပြီးတော့တတ္တဝါတွေနားလေယုံလောက်ပဲဟောသွားတာမျိုးတွေအများကြီးရှိတယ် အဲဦးဇင်းတို့ဒီမှာလည်းပဲဒီလောက်ကြီးအသေးစိတ်ပြီးတော့ဘုရားရှင်ကဟောမသွားတော့ဘူးခုနအတွင်းပိုင်းဒီတိတ်ပြီးတော့သဘုတ်တီးကဟိုသဘုတ်ဦးကဲ့သို့ပေါ့နော်ဒါရှုပ်ထွေးနေတယ်လို့ဒီလောက်ပဲဘုရားရှင်ကဟောတယ်ပြီးတော့မှအထက်မှာလိုအပ်မဲ့နေရာကိုဘုရားရှင်ကလိုအပ်မဲ့ဟာလေးကိုတော့ထည့်ဟောသွားတယ်အဲ့ဒါမှလည်းလို့မေးတဲ့ခါကျတော့ဒီအတွင်းမှာတဲ့ပုံညက်စီဒစီနေရာလောက်ပေါ့အဲ့ဒစီထားလောက်တဲ့နေရာလောက်ကလေးဒီတွင်းလေးရှိတယ်တဲ့နှလုံးသားထဲမှာ အဲ့တော့ခုနဦးဇင်းတို့အခန်းလိုပဲပြောပေါ့နောက်ဆုံးဖြန့်နေပေါ့ဒီအောက်ဆီဂျင်အစိုးရကနေပြန်ထွက်လာတဲ့ဒီဘယ်ဘက်ချမ်းမှာရှိတဲ့ဒီအောက်ဆီဂျင်ပြန်လွတ်တဲ့အောက်ဆီဂျင်နဲ့ပါလာတဲ့ဒီတန့်နဲ့သွေးရတဲ့အခန်းကိုဒါရည်စူးတဲ့သဘောတော့ရှိတယ်။အဲ့မှာအဲ့တွင်းငယ်လေးတစ်ခုရှိတယ်။အဲ့တွင်းငယ်ထဲမှာဒီဘလောင်များလဲဆိုတဲ့သွေးဆိုတော့သွေးရတဲ့ဒါလက်တဆွန်းလို့ဒီလိုသုံးတာပေါ့။လက်တဆွန်းဆိုတော့လက်တဆွန်းငယ်တဝက်လောက်လို့ဒီလိုပြောတာ။လက်တဆွန်းငယ်တဝက်လောက်ဆိုတဲ့အခါကျတော့ဦးဇင်းတို့ ဟိုတို့လက်နှစ်ဖက်နဲ့ပေါ့ဦးဇင်းတို့ဒါယူလိုက်ရင်ဒါလက်တစ်ခုပ်လို့ခေါ်တာပေါ့ဒါလက်တစ်ခုပ်အပြီးတဲ့အခါကျတော့ဒီလိုလက်တစ်ခုရဲနေဆိုရင်ဒါလက်တစွမ်းလို့ဒီလိုသုံးတိုးတော့တချို့ဆရာတော်များကလက်တစ်ဖက်လို့လည်းဒီလိုသုံးပါတယ်တစ်ဖက်ဝက်မြတော့လို့ဒီလိုလည်းသုံးလဲလက်တစွန်းမြလို့လည်းသုံးတာပေါ့နော်အဲ့တော့ဒါကတော့လက်တစ်ခုကလက်တစ်ခုပ်မဟုတ်ဘူးလက်တစ်ခုပေါ့အဲ့လက်တစ်ခုနဲ့ရေကိုယူကြည့်လိုက်ပေါ့တခါကြီးအဲ့ထဲကရှိတဲ့ရေရဲ့တဝက်လောက်ဆိုတော့လက်တစ်စွန်းရဲ့တဝက်လောက်ပဲရှိတယ်သွေးကဒီထဲမှာရှိတယ်ဆိုတော့ ဒါကုဒီသိပ္ပံပညာရှင်နဲ့သိပ္ပံဘက်ကလှည့်ကြည့်မယ်ဆိုလို့ရှိတယ်ပဲဦးဇင်းတို့ဒါခုနဒီတန့်တင်ပြီးသားသွေးပေါ့ဟိုရလာတဲ့ဒီအောက်ဆီဂျင်နဲ့ရလာတဲ့ဒီအခန်းငယ်လောက်ကိုဘုရားရှင်ကရည်ညွှန်းပြီးတော့ပြောလိုက်တယ်လို့ဒီလိုမျိုးတော့ဦးဇင်းတို့ဟိုညှိယူလို့ရတာပေါ့နော်အဲ့သွေးကအဲ့သွေးထဲမှာရှိတဲ့ဒီဟိုရုပ်တရားတွေပေါ့နော်အဲ့သွေးကိုမှီးပြီးတော့ဖြစ်နေတဲ့ရုပ်တရားတွေပေါ့အဲ့ဒါကိုဦးဇင်းတို့ကနားလည်ရမယ်နောက်တစ်ခါဒီမှာထပ်ပြီးတော့ဗာလေးပြောချင်တော့ဆိုတော့ အဲ့ဒီသွေးကခုနဒီခုနလက်လက်တစွန်းဝက်လောက်ရှိတဲ့ဒီသွေးပေါ့အဲ့ဒီသွေးမှာတီအဲ့သွေးတီနေတယ်ပေါ့ဒီတွင်းငယ်လေးထဲမှာတီးနေတယ်နောက်တစ်ခါဘာဖြစ်တော့ယန္နိတာယမနောဓာတုဇာမနောဝိညာဏဓာတုဇာဟောတန်တီအဲအဲ့ဒီသွေးကိုမှီပြီးတော့ဆိုတော့ဒီမှာဟိုအသေးမစိတ်တော့ဘူးအဲ့သွေးကိုမှီပြီးတော့မှဘာဖြစ်တော့မနောဓာတ်နဲ့မနောဝိညာဏဓာတ်တို့ကမှီပြီးတော့ဖြစ်တယ်လို့ဒီလိုသုံးတာပေါ့အဲ့တော့ဒါကိုဦးဇင်းတို့ ဒါဂရာတွေကအကုန်လုံးပေါ့ပဋ္ဌာန်းဒေသနာတော်မှာလည်းဒါယန္တုမနိဒာယမနောဓာတုဇာမနောဝဉာဏဓာတုဇာဝတန်တိဆိုပြီးတော့ဒီလိုမျိုးဥစဉ်လို့နေတ္တယပစ္စည်းတို့ဝိတုပုရိသာရပစ္စည်းတို့မှာဒါပါတာ哦ပါတဲ့အခါကျတော့အဲ့ဒါကိုကြည့်ပြီးတော့ဒီဝိတုယုတ်ဒီဒါဒီနှလုံးအိမ်အတွင်းမှာရှိတဲ့ဟရယဓတ္တကကလပ်လို့ခေါ်တဲ့ဒီဟရယဝိတုယုတ်ကိုဒါဟို ယူရမယ်ဆိုပြီးဒီလိုဆုံးဖြတ်တာပေါ့ဒါကြောင့်မို့လဲဦးဇင်းတို့ဒီလက်သန်းတီကာလို့ခေါ်တဲ့ဒီအဘိဓမ္မတသင်္ခါမှာလည်းပဲရုပ်တွေကိုရေတွက်တဲ့အခါမှာ28မျိုးအနေနဲ့ဒီဟရိယဝတ္ထုရုပ်ကိုပါထည့်ပြီးတော့ရေတွက်ခဲ့တာတွန်းတော့ဘုရားကတကယ်ဟောခဲ့လားဆိုတော့ဦးဇင်းတို့ကတရားကိုပြောလို့ရှိရင်ဘုရားဟောကိုလည်းခြံခက်လို့တော့မရအောင်အဲ့တော့ဘုရားကတကယ်ဟောခဲ့လားဒီဟရိယဝတ္ထုရုပ်ကိုဆိုရင်တော့ဒီယုတ်တရားနံတရားတွေကိုပြည့်ပြည့်စုံစုံနဲ့ဟောတာကတော့ဒါအဘိဓမ္မာဒေသနာပေါ့အဲဒီအဘိဓမ္မာဒေသနာမှာ ဒီရူပနေခေပါလို့ခေါ်ဒီရုပ်တရားတွေကိုဝေဖန်ပိုင်းခြားတဲ့အပိုင်းမှာဘုရားရှင်ဒီစိတ်တွေကိုဟောတယ်စိတ်တိတ်တွေကိုဟောတဲ့အခါမှာအကုန်ပြည့်စုံဟောခဲ့ဒါပေမဲ့ယုံကိုဟောတဲ့အခါမှာဒီဘုရားမာလိတော်ပြည့်တဲ့အဘိဓမ္မာမှာတက်ရိုက်ကြည့်မယ်ဆိုရင်ဓမ္မသင်္ကနီကျမ်းမှာရုပ်တရားတွေကိုထုတ်ပြတဲ့အပိုင်းမှာရုပ်ကို28ပါးပဲဟောခဲ့တယ်ဘုရားရှင်ကဒီဟရိယဝတ္ထုယုံမပါဘူးဒါလည်းဦးဇင်းတို့ကဒါအမှန်ကိုအမှန်တိုင်းတော့ဟိုလက်ခံပေးရမှာဘုရားဟောတဲ့အထက်မှာဟရိယဝတ္ထုယုံမပါဘူးဒီဓမ္မသင်္ကနီကျမ်းမှာပေါ့မပါဘူး ဒါပေမဲ့ဘာလို့အထာကနာတွေမှာပါတယ်လဲအဲ့ဒါကိုတော့ဦးဇင်းတို့ကဒါနည်းနည်းလေးဒီမှာတို့ဒီထဲမှာတို့တကကြီးဒီကမကြီးပြီးဒီမှာလေးလာဖို့တဲ့သူတော်ကောင်းတွေတော့လေဒါနားလည်ပြီးသားဖြစ်ကောင်းဖြစ်လိမ့်မယ်သို့တော့ဟိုနားမလဲဟိုမလိလာသေးတဲ့သူတော်ကောင်းတွေအတွက်လည်းဒါဘုသူရရပါစေခြင်းအကျိုးမှာပေါ့နော်ဒီပိုင်းလေးဦးဇင်းတို့နည်းနည်းထည့်ပြောဖို့သို့တော့မပြောခင်မှာပေါ့အဲဦးဇင်းတို့ကဗာလေးတစ်ခုထပ်ပြီးတော့ပြောခြင်းတော့ဆိုတဲ့အခါကျတော့တခါတလေမှာဟိုသကလုံးဆိုတာကတော့ ဟိုစင်စင်ကျင်ကျင်နဲ့သုံးဖို့လိုတာပေါ့နော်စင်စင်ကျင်နဲ့သုံးဖို့လိုတယ်အာဦးဇင်းတို့ခုဟိုဒီနေ့မနေ့ပါပဲဒီနေ့မနေ့စွန်းစားတုံးက9နာရီခွဲခောက်စွန်းစားတုံးမထောက်မခောက်ခင်ပေါ့လေအဲ10မိနစ်လောက်စောပြီးတော့ဦးဇင်းတို့ကဟိုကိုခန်းလေးတွေကထွက်ပြီးကြောင်းထဲကိုပတ်ပြီးတော့ဈဉ္ဉံလျှောက်ဈဉ္ဉံလျှောက်ခြင်းနဲ့နိဗ္ဗာန်တော်တယောက်ကပထမဘွဲတစ်ခုကိုကျင်ညာနေတာနိဗ္ဗာန်တော်တယောက်ဘယ်လိုကျင်ညာတော့ဆိုတဲ့အခါကျတော့ ဒီပဋ္ဌာန်းဒေသနာတော်ကြီးဒီအင်မတန်နည်းနည်းပြီးတော့ဟိုနည်းနည်းတဲ့ကျမ်းကြီးတစုဖြစ်တယ်ပေါ့အဘိဓမ္မာဒေသနာတော်ကြီးထဲမှာလည်းအဘိဓမ္မာခုနှစ်ကျမ်းထဲမှာလည်းပါတဲ့ဒီပဋ္ဌာန်းဒေသနာတော်ကြီးဖြစ်တယ်တလို့ညွှန်းတာညွှန်းပြရကသူဘာထပ်ပြောလို့ဒီအဘိဓမ္မာဒေသနာတော်ကြီးဆိုတာလည်းပဲတဲ့လူသားတွေနဲ့မထိုက်တန်လို့ဘုရားရှင်ကနတ်ပြည်မှာဟောထားတဲ့ဒေသနာတော်ကြီးဖြစ်ပါတယ်ဆိုပြီးတော့ဒီလိုဟောလာနော် အဲ့ဒါတော့ဒကာကြီးဒကာမကြီးကိုယ့်အကိုချင့်ချိန်ပြီးတော့တော့စဉ်းစားကြည့်နော်အဲ့တော့ဦးဇင်းတို့ဖျားရှင်တဲ့လူသားတယောက်ပါပဲဟုတ်ပလားအတကလေးကြတော့ဦးဇင်းတို့ဟိုဒီကိုဟိုလိုချင်တဲ့နေရာတစ်ခုကိုဟိုပေါ့ဟိုမဲတင်းပြီးတော့ပြောတဲ့အခါမှာအတိတ်ဘယ်တွေကတကလေးမှာတော့လွဲချွန်သွားတဲ့သဘောတော့ရှိတယ်ပေါ့နော်အဲဒါကိုလည်းပဲတို့တကကြီးတကမကြီးယနေ့မျက်မှောက်ကင်မှာလေဒီလိုစကလုံးတွေဒီတကလေးမှာစင်းစင်းချင်းချင်းနဲ့သုံးဖို့တော့မလိုဘူးလား လိုအပ်ပါတယ်ခင်ဗျာဒါဆိုလို့ရင်တော့ဒီလောက်ဆိုတို့တကကြီးတွေဒကမကြီးလည်းသဘောတော့ပေါက်တယ်မဟုတ်လားသဘောပေါက်ပါပြီခင်ဗျာသဘောပေါက်ရင်ရပြီအဲ့တော့ဆိုလို့ရင်ကလူသားနေနဲ့မထိုက်တန်လို့ဘုရားရှင်ကဒီအဘိဓမ္မာဒေသနာတော်ကြီးကိုနတ်ပြည်မှာတက်ပြီးတော့ဟောရပါတယ်ဆိုပြီးတော့ဒီလိုမျိုးလေးတွေကတော့ဒါမသုံးသင့်ဘူးပေါ့နော်ဘုရားရှင်ဒီလည်းလူသားတယောက်ဖြစ်တဲ့ဗိဓမာဒေသနာတော်ကိုဒီလူသားတယောက်ကဟောပြီးဘလို့ကြောင့်လူသားနဲ့မတိုက်တန်မှာတော့ဟုတ်ပလားအဲ့တော့ အဲ့တော့ပဲကဲရှေ့ဆက်သွားကြရအောင်ပေါ့မလားဒီလောက်ပဲထားမှန်းတင်တယ်အဲ့တော့ဒီဒါကြောင့်မလို့ဒီအဘိဓမ္မာဒေသနာတော်တော့ဟုတ်ပါတယ်ဒါကတော့ဦးဇင်းတို့အကျေတုံးအနေနဲ့တော့ဘုရားရှင်ကဒါဒါရိန္ဒာနတ်ပြည်မှာမေတော်မိနတ်သားကိုဒါအကြောင်းပြုပြီးတော့နတ်ပြည်မှာအပေါင်းကိုဟောခဲ့တာမှန်ပေမဲ့လူပြည်ကိုလည်းရှင်ပြည်ရှင်သာရိပုတ္တရာကိုဦးဇင်းတို့ဒါအချင်းကြီးနဲ့ဟောခဲ့တယ်ရှင်သာရိပုတ္တရာကလည်းဒါသူ့ရဲ့ ကတ္တဗဗျာရှင်လက်ထက်ကလင်းတို့သား900ဖြစ်ဖူးတဲ့ဒါတပည့်ရင်းယဟန်900ကိုမကျင်းမကျင်းနည်းနဲ့ဒါပြန်ပြီးတော့ပြီးမှဒေသနာတော်ဟောတယ်ဆိုတာဒါအထင်ရှားလဲရှိခဲ့တာပါပဲကထာအဲ့တော့ဒီနေရာမှာပြောချင်တာကဒီအဘိဓမ္မာဒေသနာတော်ခုနဓမ္မသင်္ကန်းကျမ်းမှာတော့ဒါဒီဟရိယဝတ္ထုယုတ်ဆိုတာမပါဘူးယုတ်က29ပါပဲရှိသို့တော်လည်းအားလုံးဒါသာသနာအစဉ်အဆက်ပေါ့လေယနေ့မျက်မှောက်ခေတ္တဆရာတော်များတိုင်အောင်ပေါ့အဲ့ဒါအားလုံးကတော့ဒါကို ယုံ28ပါးအနေနဲ့ဒါအတိမတ်ပြုထားတာဖြစ်တဲ့အတွက်ကြောင့်ဒါကတော့ဦးဇင်းတို့ကဟိုညှင်းပယ်လို့မရတဲ့အရာဝတ္ထုတစ်ခုပေါ့အဲ့တော့ခုနဒီမိယာဝတ္ထုယုတ်တွေအနေနဲ့ခုနပြောတဲ့အခါမှာခုနဇက္ခုဒီဟရယဝတ္ထုယုတ်ဘယ်လိုရှိလာလဲဆိုတာလေးနဲ့ပတ်သက်လို့ဒါရှေ့ရှေ့ဒီထာဂရာတီကာတွေကိုကိုးပြီးတော့ဆရာတော်များရှင်းထားတဲ့အပိုင်းတွေကိုလည်းဦးဇင်းနည်းနည်းလေးဒီမှာပြောပြအဲ့တော့ယောဂကခုန28ပါးဆိုပြီးမြဲ ရုပ်28ပါးဆိုပေမဲ့တကယ်ဦးဇင်းတို့ဒီရုပ်အစစ်ကတော့ဘယ်နှပါးပဲရှိတယ်ဆိုတော့78ပါးပဲရှိတယ်နော်ရုပ်စစ်က78ပါးပဲအဲ့ရုပ်စစ်78ပါးမှာပဲဦးဇင်းတို့ကဒါဟိုကြည့်ကြရမှာပေါ့ရုပ်စစ်78ပါးမှာပဲကြည့်ကြတဲ့အခါကျတော့ဒါပထမဦးဆုံးဓာတ်ကြီး၄ပါးပေါ့ဒါမဟာဘုတ်လို့ခေါ်တဲ့ဓာတ်ကြီး၄ပါးဓာတ်ကြီး၄ပါးဒီသူ့မှာမှီတရားသူ့ကိုမှီတဲ့ရုပ်တရားကရှိပြီးသားမှီခံအနေနဲ့သူ့ကိုဘာ သူကအမိခံအနေနဲ့ဖြစ်ပြီးသားသူ့ကိုမိတာကဥပါဒယုတ်တွေကမိတယ်တို့တော့ကြောင့်သူဒီလုပ်ငန်းကိစ္စတစ်ခုရှိပြီးသားဖြစ်တဲ့တော့ကြောင့်သူ့ကိုလည်းပဲဒီမနောတတ်နဲ့မနောဝညာတတ်ကမိစရာအကြောင်းမရှိဘူးအပြင်လို့ဒါကိုပြောရတာလို့ဆိုတော့ခုနဗဒ္ဒဒေသနာတော်မှာခုနစက္ခုဆိုရင်လည်းပဲစက္ဒီစက္ခုဝိညာဉ်ဒီဒီစက္ခုအကြည်ကိုမိတယ်သောတာဝိညာဉ်ဒီသောတာအညီကိုမိတယ်ဒါအကုန်လုံးဒါလာပြီးသားတွန်းတော်ဒီမနောတတ်နဲ့မနောဝိညာဏတတ်ကမိရကြတော့ तू ကအမိမပါတော့ဘဲနဲ့ ဝတ္ထုယုတ်လို့ပဲပြောတာအဲ့တော့ဒီဝတ္ထုယုတ်ဒီဘယ်ယုတ်ဖြစ်နိုင်လို့ဘယ်ယုတ်ဖြစ်နိုင်လို့ဆိုတဲ့အပိုင်းမှာဟိုမဖြစ်နိုင်တာတွေကိုရွေးထုတ်လိုက်လို့ရှိရင်အဲတစ်ဖက်ကဒါဖြစ်နိုင်တယ်လို့ပြန်ပြီးယူရတဲ့သဘောပဲအဲ့တော့ဦးဇင်းတို့မဖြစ်နိုင်တာတွေကိုရွေးထုတ်လိုက်တဲ့အခါဒီမနောတတ်နဲ့မနောဝိညာဏဓာတ်ရဲ့မိယာပေါ့မနောတတ်နဲ့မနောဝိညာဏဓာတ်ရဲ့မိယာကိုရွေးလိုက်တဲ့အခါမဟာဘုတ်ကလည်းမဖြစ်နိုင်ဘူးသူ့မှာမိတရားဥပါဒယုတ်တွေရှိပြီးသားအော်နောက်တကကက အဲ့တော့ဒီစက္ကုပေါ့စက္ကုအကြီးစက္ကုအကြီးကလည်းပဲသူ့ကိုစက္ကုဝိညာဉ်ကမှီပြီးသားအဲ့တော့ကြောင့်မနောတတ်နဲ့မနောဝိညာဉ်တတ်ကသူ့မှာတော့မှီလို့မရပြန်ဘူးနောက်သောတာအကြီးကာဏအကြီးဇင်ဝအကြီးကာယအကြီးဒီကလည်းဒါဆံရသူ့ respected ဒီ consciousness ကရှိပြီးသားသူ့ဆံရဆံရဒီနန္တရားတွေကသူ့ဆံရဆံရဒီဝတ္ထုယုတ်တွေကိုမှီပြီးသားဖြစ်တဲ့အတွက်ဒီပတရယုံ၅ယုတ်၅ခုကလည်းဦးဇင်းတို့ကဒါဟိုမဖြစ်နိုင်ရမ်းဘူးနောက်ဒီဘက်ကဂောစရယုတ်ပေါ့ခုနှစ်ပါးလို့ခေါ်တယ်တကယ်တော့ဒီမဟာဗုဒ္ဓ သုံးပါးပါနေတယ်ဖောရဘယုံထဲမှာတကယ်ရှိတာ၄ပါးပေါ့အဲ့မှာကြည့်လိုက်လို့ရှိပြန်တယ်ဘယ်ကရူပံတတ္တယုံကန္တာယုံရတ္တယုံဆိုတဲ့ဒီဟာတွေကအာယုံယုတ်အာယုံယုတ်တွေကဦးဇင်းတို့အစ္ဆတမှာလည်းရှိတာမဟုတ်ဘူးဗိဒ္ဓမှာလည်းရှိတယ်ရှိနေတဲ့အတွက်ကြောင့်ဒီအာယုံယုတ်တွေဒီလည်းပဲဒီဒီမနောတတ်နဲ့မနောဝိညာဏတတ်ကမိရသူလည်းမဖြစ်နိုင်ဘူးနောက်ဩဇာပေါ့ဩဇာဒီလည်းပဲထို့တူပဲအဲဂဗရိကာတော့အာဟာရောကိုဩဇာဒီလည်းသူကဗိဒ္ဓမှာလည်းရှိတာဒီသူ့အတွက်ကြောင့်သူကလည်းပဲဒါမိရအနေနဲ့သူမဖြစ်နိုင် နောက်တစ်ခါအဋ္ဌိဘာဝပုံဘာဝပေါ့အဋ္ဌိဘာဝပုံဘာဝယုတ်ဒီအဋ္ဌိယုတ်မျိုးသမီးကိုတီချောင်းတီရမျိုးသားကိုတီချောင်းတီအောင်ဒါရလည်းပဲဦးဇင်းတို့အမျိုးသားလည်းမဟုတ်အမျိုးသမီးလည်းမဟုတ်တဲ့နဘုံပန်တို့တွေမှာလည်းဒီစိတ်ကရှိကြပါမနောတတ်နဲ့မနောဉာဏ်တတ်ကဆိုတော့အဲ့တော့ဒီယုတ်တွေကိုမိတွဲဖြစ်တာလည်းမဖြစ်နိုင်မြန်ဘူးအဲ့တော့ဟိုယုတ်ကမရှိတော့ဘူးပေါ့နော်ယုတ်အနေနဲ့ကတီးကြမရှိဘူးအဲ့တော့ဘာလို့ဆိုတော့ဒါဆိုရင် မရှိတော့လို့ရှိရင်ဘာဖြစ်နိုင်လို့ဆိုတော့ဒီဟရယကဖြစ်နိုင်တယ်ဟရယကဖြစ်နိုင်တယ် အဲတို့တော့ကြောင့်ဒါဟရိယဝတ္ထုကိုအားလုံးကထာဂရတိကာရီကောရှေ့ဆရာတော်များတွေကရောဒါကိုလက်ခံလက်ခံတဲ့အပိုင်းမှာထပ်ပြီးတော့ပြောခြင်းလေအဲ့တော့ဟိုဦးဇင်းတို့ဒီကျေးဇူးတော်ရှင်မာဂန္ဓန်ဆရာတော်ကသူကရေးထားတဲ့ဒီဘာသာတိကာပေါ့ကျမ်းပေါ့ဘာသာတိကာကျမ်းမှာဆရာတော်ကဒီအနောက်တိုင်းသူဆရာတော်ခေတ်ကတော့ဒီလောကပညာလို့သုံးတယ်နောက်တိုင်းဒီစိပညာတွေကဟို နောက်တိုင်းကယူဆချက်ကလေးကိုဆရာတော်ကထည့်ပြီးတော့ဝေဖန်ထားတာလေးတစ်ခုရှိတယ်။အဲဒါကတော့တို့တကကြီးတကမကြီးတွေဒါဒီကျမ်းစာအုပ်ကိုလည်းဖတ်ဖို့ရင်တော့ဒီနေရာမှာနားလည်ပြီးသားဖြစ်လိမ့်မယ်။အဲဒါမှလည်းဆိုတော့တို့ကဥနောက်မှာစိတ်ကဒီမနောတတ်နဲ့မနောဝိညာဏတတ်ဆိုတဲ့စိတ်ကတော့မဖြစ်နိုင်ဘူးလားဆိုပြီးတော့ဒီလိုမျိုးသုံးတာပေါ့နော်။သုံးတော့ဦးဇင်းတို့ဒီဘက်ကဒီအဘိဓမ္မာနီးနဲ့ဒါဆရာတော်စင်ဆက်ဒီဘက်ကတော့ဒါဟရိယဝတ္ထုယုတ်ကိုဒီနှလုံးအိမ်မှာဒါရှိတယ်လို့ဒီလိုပဲဟိုယူကြတာပေါ့နော်။ယူတာလည်းပဲဦးဇင်းတို့ထပ်ပြီးပြောကြမယ်ဆိုရင် ဆန်တော့ရဲ့အယူဆလေးပေါ့ဒါစာပေမှာမပါဘူးဆန်တော့ရဲ့အယူဆလေးကိုပြောမှဆိုဦးဇင်းတို့သိပြီးတော့ပေါ့ဥမာဆိုကြပါစို့ဟိုစိတ်ညစ်စရာစိုးရိမ်စရာတွေရောက်လို့ရှိရင်ယင်းတွေကဘာဖြစ်လာတော့ပူလာတယ်အကောင်းကပူလာတခါကြီးမပူပါဘူးခင်ဗျာဟုတ်ဘူးအာသိပြီးစိုးရိမ်နေတာကြောင်းကြစရာတွေဖြစ်တယ်ယင်းထဲမှာပူလာတယ်အဲစိတ်ကစိုးရိမ်လာနော်စိတ်ကစိုးရိမ်လာတယ်ကြောင်းကြလာတယ်ကြောက်စရာဖြစ်လာတယ်အဲ့လိုဖြစ်လာယင်းထဲမှာပဲပူလာခေါင်းကပူတယ်ဆိုတာမရှိဘူး အဲနောက်တစ်ခါဦးဇင်းတို့ဟိုပေါ့ဟိုလန့်နေရပေါ့ဟိုတခါလေဟိုလက်နဲ့ကြည်တန်ကြားရတယ်ဗာကြားရတယ်အဲဒီလိုမျိုးပေါ့လန့်နေရတခုကြားလို့ရှိရဦးဇင်းတို့ရင်နေပန်းတွေတုံတယ်လို့ပဲပြောတယ်ဥနောက်တုံသွားတယ်လို့မပြောဘူးအဲ့တော့လေဒီစိတ်ကြောက်လန့်နေဆိုတဲ့ဒီစိတ်ကဘယ်မှာရှိနိုင်လဲဆိုတော့ဒါဟရရမှာရှိတယ်နောက်တစ်ခါဦးဇင်းတို့ပျော်ရွှင်နေသိပြီးတော့အရန်ကိုနှစ်သက်တာဟိုအားရစရာပေါ့နော်တခုခုနဲ့ပျော်ရွှင်စရာတခုခုနဲ့ကြုံနေရင်ထဲမှာတခါကြီးတွေတခါကြီးဒါခံစားဘူးမှာပဲဟုတ်တယ်မလား အရင်ထဲမှာဟိုဒီခံစားမှုတစ်ခုပေါ့နော်ဂျင်းနဲ့တယ်ဝမ်းမြောက်တယ်ဆိုတဲ့ခံစားမှုတစ်ခုကအရင်ထဲမှာဖြစ်တာဒါကြောင့်မလို့ဆရာတော်ကဒါလေးတွေကိုထောက်လဲပြီးပြီးတော့ဒါဒီဒီမနောနဲ့မနောဝိညာဏဓာတ်ဒီဒီရင်ထဲလို့ခေါ်တဲ့ဒီနှလုံးသားထဲမှာရှိတဲ့ခုနဟရိယယုတ်ဟရိယဝတ္ထုယုတ်ကိုမိတွဲဖြစ်တဲ့ဖြစ်နိုင်တယ်ဒီဟရိယဝတ္ထုယုတ်တည်တဲ့ဒီနှလုံးသားထဲမှာပဲရှိတယ်လို့ဒီလိုဆရာတော်ကဆုံးဆရာတော်တို့ကဆုံးဖြတ်တယ်ပေါ့ဒါကတော့ဆရာတော်ကဟိုအတ္တနောမတိတာဖြစ်တယ် အဲတိုးတော့ဒါဒီလည်းဦးဇင်းတို့ဟိုစဉ်းစားကြည့်ရင်ဒါနားလည်လွယ်အောင်ဆရာတော်ကတော့ယူထားတဲ့အတွက်ကြောင့်ဒါလေးကလည်းလက်ခံနိုင်ကြရှိတယ်နောက်တစ်ခုကတော့ဒီဥနောက်ဆိုတဲ့အပိုင်းပေါ့တချို့ကပြောကြတယ်အမတကားလေးမှာခေါင်းတွေရှုပ်လာတယ်တိတ်ပြီးစဉ်းစားစရာတွေများတယ်စဉ်းစားစရာတွေများတဲ့ကခေါင်းကရှုပ်လာတယ်မခံနိုင်ဘူးလို့ပြောဒါဆိုရင်ဒီဥနောက်မှာကောဟိုမရှိဘူးလားလို့ဒီလိုမေးစရာရှိတာပေါ့နော်ဥနောက်မှာမဖြစ်နိုင်ဘူးလားတကယ်တော့အဲ့ဒါကိုလည်းဆရာတော်ကဝေဖန်ထားတယ်ဦးဇင်းတို့တော့နည်းနည်းလေးသဘောကျတယ်ဘာသဘောကျလဲဆိုတော့ဒီအောက်ကပေါ့နော် ဒါပူလောင်းလာတဲ့အခါမှာအပေါ်ကိုတက်ပြီးတော့ရိုက်တဲ့သဘောပဲဒါကိုဦးဇင်းတို့ဆိုကြပါစို့ဒါကတော့ဇေရောထံမှာတော့မပါဘူးဦးဇင်းတို့ဒီပုဂ္ဂိုလ်တယောက်က1ဟိုစီ1လေမညီမျှတဲ့အခါပေါ့အာဟိုမှာဆိုကြပါစို့စီ1လေမညီမညီမျှတဲ့အခါမှာလည်းပဲဒီခါလေးခေါင်းတက်ပြီးခဲတာမျိုးရှိတာပဲလေခေါင်းတက်ပြီးခဲတာအဲ့လိုပဲဒီဒီနေ့မှာပူလောင်မှုတို့ဒီစိုးရိမ်မှုတို့ဒါတွေကများလာတဲ့အခါမှာအပေါ်ကိုတက်ပြီးတော့ဒီရုပ်တရားတွေကညှဉ်းနှွမ်းသွားတဲ့အတွက်ကြောင့်အပေါ်ကိုတက်ပြီးတော့ဒါ ခေါင်းရှုံးရတယ်ဆိုတဲ့ခေါင်းထဲမှာဟိုမကြည်မလင်ဖြစ်ရတယ်ဆိုတဲ့အပိုင်းနေတည်တယ်ဒါဖြစ်နိုင်တဲ့သဘောရှိတယ်အဲ့တော့ပြောနေတာကပြန်ချုပ်ပြောရင်ဒီမနောနဲ့မနောဝိညာဏဓာတ်လို့ခေါ်တဲ့ဒီနန္တရားတွေကမိတွဲဖြစ်ရသည်ဝတ္ထုယုတ်တော့မှန်တယ်ဒါကပဋ္ဌာန်းထဲမှာလည်းပါတဲ့အတွက်ကြောင့်အားလုံးကညင်းလို့မရဝတ္ထုယုတ်အဲ့ဒီဝတ္ထုယုတ်ဒီဒါဟိုကျမ်းဂန်တွေကအဆုံးအဖြတ်အရာဦးဇင်းတို့ဒါဆရာစင်ချက်ကယူတာဒါဟရိယဝတ္ထုယုတ်ဖြစ်နိုင်တယ်ဒါတစ်ချက် ကောင်းပြီဒီဟာတရားဝိသီယုတ်ဗမာရှိတယ်လေဆိုတဲ့အပိုင်းပေါ့ဗမာရှိတယ်လေဆိုတဲ့အပိုင်းနဲ့ပတ်သက်လို့ဒါဦးဇင်းတို့ဒီနှလုံးသားထဲမှာရှိတယ်နှလုံးသားထဲကခုနပြောတယ်ဒီပုံညက်စစ်တစ်စိခန့်လောက်ရှိတယ်တွင်းငယ်ထဲမှာရှိတယ်ဒီသွေးကိုမိတွဲပြီးတော့ဖြစ်နေတယ်ဒီသွေးဆိုတာကလည်းတကယ်တော့ရုပ်တရားတွေပဲဒီသွေးကိုဖမ်းပြီးတက်ခွက်လိုက်လို့ရှိရင်ရုပ်ကလပ်အမှုံနေတာဖြစ်တယ်ရုပ်ကလပ်အနေနဲ့ဖြစ်တယ်တွန်းတဲ့ကြောင့်အဲ့ဒီရုပ်တရားကိုမိတွဲဖြစ်နေတဲ့ဒါရုပ်တရားတစ်ခုအနေနဲ့နှလုံးသားထဲမှာရှိတယ်လို့ဒါလိုပြောရတယ်တွန်းတော့ဓာတ်ပြီးတော့ဓမ္မဦးဇင်းတို့ ဒါဆိုရင်ဒီနှလုံးသားရောဘယ်မှာရှိသလဲဆိုတဲ့အပိုင်းပေါ့နော်နှလုံးသားဘယ်မှာရှိသလဲဆိုတဲ့အပိုင်းကိုထပ်ပြီးပြောကြတဲ့အခါကျတော့ဦးဇင်းတို့ဟိုဒါကလည်းအယူဆလေးတွေတော့တူးနဲ့တူးမတူကြဘူးမတူကြအောင်ဆိုဦးဇင်းတို့လွန်ခဲ့တဲ့ခုနှစ်နှစ်လောက်ကပေါ့ဦးဇင်းတို့ရဲ့ဟိုဆရာတပားနဲ့ဦးဇင်းတို့ကဟိုထင်ရှားတဲ့ဦးဇင်းတို့မြန်မာပြည်ကဇာတော်ကြီးတစ်ပါးကိုသွားပြီးတော့ကြောကြတယ်နိုင်ငံသားတွေလည်းပါတယ်ပေါ့ သွားကြောပြီးတဲ့အခါဆရာတော်နဲ့ဟိုဒီဆရာတော်ကိုဝိပုအယုသေးပြီးစကားပြောပြီးတဲ့အခါဟိုဆရာတော်ကိုခွင့်တောင်းတာပေါ့နော်နိုင်ငံသားတွေမှာမေးခွန်းတွေရှိတယ်အဲနိုင်ငံသားတွေမေးချင်လို့ပါဆိုတော့ဆရာတော်ကလည်းခွင့်ပြုဆရာတော်ခွင့်ပြုတဲ့အခါကျတော့အဲ့မှာနိုင်ငံသားတွေမေးခွန်းတွေမေးကြအဲ့မေးခွန်းထဲမှာဘာပါလဲဆိုတော့ဒီဟရိယဝတ္ထုယုံပါဒီနန္ဒရားတွေကိုသိသိဖို့အတွက်ဒီဝတ္ထုနဲ့အာယုံကိုပူတွဲသိသိရတယ်ဆိုတာကိုဆရာတော် ဒီလိုသိသိရတယ်ဆိုတာကိုလက်ခံပါသလားဆိုတော့ဒါဆရာတော်ဘက်ကလည်းသဘောတူတယ်လက်ခံလက်ခံတော့ဝိတုနဲ့အာယုံကိုသိသိရတဲ့ပိုင်းခုနဟိုစက္ကုဝိတုဟိုပါပေါ့စက္ကုဝိညာဉ်စိတ်ပေါ့စကုဝိညာဉ်စိတ်ကိုဒါတိပြေးအတွက်ဝိတုနဲ့အာယုံဆိုအာယုံကရူပါယုံကိုတိပြီးသားဖြစ်ရမယ်ရူပါယုံကိုသိသိတတ်ရမယ်တစ်ဖက်ကခုနစကုဝိတုလို့ခေါ်တဲ့စကုအကြည်ဓာတ်ပေါ့မျက်စိမှာရှိတဲ့စကုအကြည်ဓာတ်ကိုသိသိတတ်ရမယ်ဒါတော့ဝိတုနဲ့အာယုံကိုသိသိပြီးတဲ့အခါမှာဒီနန္တရားကိုရှုရင်လောလောကူကူနဲ့ ဒီရူပယုံကိုအောင်ယူပြီးတော့ဒီစက္ကုအကြည်ဓာတ်လို့ခေါ်တဲ့ဒီစက္ကုဝိထုမှာမိတွဲပြစ်သွားတယ်စက္ကုဝိညာဉ်စိတ်ကလေးကိုသိနိုင်တယ်အထို့တူပဲသောတာဝိညာဉ်ကနာဝိညာဉ်သင်္ဝါဝိညာဉ်ကာဝိညာဉ်ပေါ့ပြီးတော့ကဒီမနောဝိညာဉ်ဘိုင်းမှာလည်းဒီမနောဝိညာဉ်စိတ်ကဟိုယူရအာယုံနဲ့တစ်ဖက်ကဒီမိယာဝတ္ထုကိုသိသိရတဲ့အပိုင်းမှာဟရိယဝတ္ထုကိုသိသိရတော့ဟရိယဝတ္ထုကိုဘယ်မှာသိသိရလဲဆိုတဲ့အပိုင်းပေါ့ဒီမင်းကုန်းလေးကိုမေးတဲ့အခါမှာတော့ဟိုဒီမင်းကုန်းနဲ့အဖြေကိုမပြောခင်ပေါ့ဦးဇင်းတို့ဒီဘက်ကဟို ဒီကျေးဇူးတော်ရှင်ဖောက်ဆရာတော်ကဟိုတင်ပြမှုလေးကိုအရင်ဆုံးဦးဇင်းတို့တို့တကကြီးဒီခမကြီးကိုပြောထားခြင်းအဲ့ဒါမှလည်းဆိုတော့ဟိုးဦးဇင်းတမထာပိုင်းမှာတော့ငါတော့ပြောခဲ့ဘူးပြီးပြီတို့တကကြီးဒီခမကြီးတွေဒါဟိုပြန်ပြီးတော့မှတ်မိအောင်ပေါ့နော်အဲ့တော့ဦးဇင်းတို့ဒီနန္တရားတွေကိုသိကြည့်ခြင်းနဲ့ဇန္နန္တရားပေါ့ဒီနေရာမှာတော့တမထာပိုင်းတော့ပြောခဲ့တာဆိုဇန္နန္တရားပေါ့ဒီဇန္နန္တရားတွေကိုသိကြည့်ခြင်းနဲ့သူတော်ကောင်းဇန္နန္တရားတွေကိုတကားတဲ့ ပထမဇန်မှာနန္တရား34လုံးရှိတယ်ဒုတိယဇန်မှာ33လုံးရှိ32လုံးရှိတယ်တတိယဇန်မှာ32လုံးရှိတယ်သုတ္တဇန်မှာ32လုံးရှိတယ်စသည်အပြင်ဒီနန္တရားတွေကိုသိသိခြင်းနဲ့သူတော်ကောင်းသို့မဟုတ်ဇန်ငါအနေနဲ့ပထမဇန်မှာဝိတဝိဇာတာပရိတုကဧကဂရာဆိုတဲ့ပထမဇန်နန္တရားပထမဇန်အင်္ဂါ5ပါးဒုတိယဇန်မှာပိဋိတုကဧကဂရာဆိုတဲ့3ပါးတတိယဇန်မှာဒုက္ခဧကဂရာဆိုတဲ့2ပါးသုတ္တဇန်မှာဥပက္ခဧကဂရာဆိုတဲ့ဒီဇန်ငါတွေကိုသိသိခြင်းနဲ့သူတော်ကောင်းကဘာလို့အောင်ဆိုတော့ခုနဒီမနောဒွါရပေါ့ မနောဒွါရလို့ခေါ်တဲ့ဒီဘဝင်ကိုနားလည်ဖို့လိုတယ်အဲ့တော့ဒီဘဝင်ကိုနားလည်ရတဲ့အတွက်ဦးဇင်းပြီးခဲ့ခါမှာဒီမနောဒွါရနဲ့ဘဝင်ကိုလည်းနည်းနည်းလေးပြန်ရှင်းပြဒါမဲ့ဦးဇင်းတို့ဒီမှာကျေးဇူးတော်ရှင်ဖောင်းဆရာတော်တင်တဲ့တင်ကြီးလေးကိုအရင်ဆုံးဒါဦးဇင်းပြောပြသွားမှာပေါ့အဲ့တော့ဒီဘဝင်ကိုသိသိတတ်ရတယ်ဆိုတော့ဘဝင်ကိုဘယ်မှာရှိတယ်လို့မေးတဲ့အခါမှာဦးဇင်းတို့ဘယ်ဘက်ဒီရင်အောင်လောက်ကိုပေါ့နော်ဘယ်ဘက်ရင်အောင်လောက်ကိုလှမ်းပြီးဒါယောဂီကကြည့်ရတယ် တမာတိထူထောင်ထားတယ်ဥမာဇံဝင်စားထားတယ်ပေါ့ပထမဇံဒီအနာပါနနဲ့ဝင်စားထားတယ်ပထမဇံစိုက်နေတယ်ပထမဇံကို45မိနစ်လောက်ဒီဝင်စားပြီးတဲ့အခါစစချင်းသူတော်ကောင်းတယောက်တို့ပြောတာပေါ့ကျွမ်းကျင်ရင်တော့ကျွမ်းကျင်သူတို့ဒါစက္ကန့်ပိုင်းနေလည်းရတယ်တကယ်စစချင်းသူတော်ကောင်းမှာတော့ဒီပထမဇံကိုနာယူဝက်45မိနစ်တနာရီလောက်ဝင်စားလိုက်ရတယ်ပြီးတော့ဇံမထထပြီးတဲ့အခါဘာလို့ရတော့ဒီနှလုံးရင်ရှိရာကိုဖမ်းပြီးတော့လှန့်ကြည့်ရတယ်ကြီးတဲ့အခါမှာနှလုံးရင်ရှိရာကြီးဆိုတဲ့အခါဘယ်ကိုကြည်ခိုင်းရတော့ဆိုတော့ဦးဇင်းတို့ဒီဘက်ဘက်ရင်ုံလောက်ကိုမှန့်ကြည်ခိုင်းရလိုက်ရတာပဲ။ အဲ့မှာနှလုံးသားကဒီမှာအခုဦးဇင်းတို့ဒီဟိုကုဋ္ဌသားရဲ့အကြည့်ခုနနှလုံးသားလို့ခေါ်တဲ့ဒီနှလုံးကရှိနေတဲ့အခါကျတော့အဲ့လောက်ကိုဖန်ကြည့်ခိုင်းရလားနေရတိတိကျကျအနေနဲ့တော့ဦးဇင်းတို့ကဟိုပြောပြရတာမဟုတ်ဘူးပေါ့နော်ပြောလို့လည်းမရဘူးအဲ့တော့ဒီနှလုံးသားရှိတဲ့နေရာလောက်ကိုဖမ်းပြီးကြည်ခိုင်းလိုက်ရကြည်ခိုင်းတဲ့အခါမှာသူတော်ကောင်းကအဲ့မှာဘာသွားသွားတွေ့တုံးဆိုတော့ဒီအကြည်တက်ကလေးပေါ့အကြည်တက်ကလေးကိုသွားတယ်ဒါကိုဘွေမနောကြည်လို့ဒါ ဟိုစာထဲမှာလည်းရှိတော့ဆရာတော်လည်းဒီတိုင်းလေးပဲပြောပြီးတော့ဒီဘွေမနောကြီးကိုတင်းကြည့်ပြီးတော့မှဒီဘွေမနောကြီးမှာမိတွဲဖြစ်သွားတယ်ဒါမနောဒေါရလို့ခေါ်တဲ့ဘွေမနောကြီးမှာမိတွဲဖြစ်သွားတဲ့ဇဏ္ဏတရားကိုဒါတင်းကြည့်ရတာအဲ့မှာဖြစ်သွားတဲ့ဝိတေဝိဇာရပီတိဒုက္ခဧကဂရာဆိုတဲ့ဒီနန္တတရားကိုဦးဇင်းတို့ကဟိုတင်းစီရတာပေါ့နော်ဒါတော့ဒီဘဘက်ရင်ုံလောက်ကိုဦးဇင်းတို့ကဒါရေပုံရတော့ဟိုလှမ်းပြီးတော့ကြည်ရတယ်သူတော်ကောင်းတယောက်အနေနဲ့ကအဲ့လိုကြည်ရတာပေါ့ကောင်းပြီ အဲ့တော့ဦးဇင်းတို့ဒီမှာဒီဆိုလို့ရှိရင်ဒီဟရိယဝတ္ထုလို့ခေါ်တဲ့မနောဒေါရဒီဒါဒီဟိုဘယ်ဘက်နှလုံးအိမ်မှာရှိသလားဆိုတဲ့အပိုင်းပေါ့နော်အဲ့နဲ့ပတ်သက်လို့ကြတော့ဦးဇင်းတို့အဲ့ခုနဟိုနိုင်ငံသားတွေကမေးတယ်ပေါ့ဆရာတော်မေးတဲ့အခါကျတော့ဆရာတော်ကတော့ဒီဟာကိုဟိုသူကဝိသုဒ္ဓိမေတ္ထဲကဒီ32ခုတ္တတာဘိုင်းမှာ ဟိုပြောတဲ့စာလေးကိုဆရာတော်ကပို့ပြီးတော့ဘယ်လိုဖြေလဲဆိုတော့ဒွိဏံထနာနံမစ္စီပဋိထိတံဆိုတဲ့ဒီစကလုံးလေးတစ်လုံးရှိဒွိဏံထနာနံဒွိဏံထနာနံဆိုတဲ့အခါကျတော့ဦးဇင်းတို့ဒီယင်သားနှစ်ခုပေါ့ဒွိဏံထနာနံဆိုတဲ့ဒီယင်သားနှစ်ခုတို့ရဲ့အလယ်မှာပေါ့နော်အဲ့တော့ယင်ကြိုင်လို့ဆိုကြပါစို့ယင်ကြိုင်ပေါ့နော်အဲ့တော့ဒီယင်သားနှစ်ခုတို့ရဲ့အလယ်လို့ခေါ်တဲ့ဒီအလယ်မှာတည်ရှိတယ်ဒီဟာဟရိယဝတ္ထုရဲ့ ဟရိယယုတ်ကဟရိယဆိုတဲ့ဒီကုဋ္ဌာတာပေါ့နှလုံးသားဆိုတဲ့ကုဋ္ဌာတာကတရားကိုပြတဲ့ပိုင်းပေါ့ဒီကာကတာတတိဘိုင်းမှာကျတော့ဝိတ္တုတိမက်မှာဩဃာတတော်ဒီတရားနေရာအပြင်တတိရဗန္ဒရီခန္ဓာကိုယ်ရဲ့အတွင်းဒွိဏံထနာနံသားမြက်နှစ်ခုတို့ရဲ့အလေဒွိဏံထနာနံသားမြက်နှစ်ခုတို့၏မြစ်စီအလေဆိုတော့ဒီရင်သားနှစ်ခုသားမြက်ဆိုတဲ့ဒီရင်သားနှစ်ခုတို့ရဲ့အလေအဲ့အလေမှာပဋိဋ္ဌိတံတည်တယ်ဆိုပြီးဒီလိုပြောတယ်အဲ့ဒါလေးကိုပြောပြီးတော့ ဆရာတော်ကတော့ဒီဘဘညင်အောင်ကိုကြည့်တယ်ဆိုတဲ့အပိုင်းကိုအရန်ကြီးဟိုလက်ခံတဲ့သဘောမရှိဘူးဆရာတော်ညွှန်းညင်တာကတော့ဒီရင်ချိုင်းတက်တဲ့လောက်ကိုဆရာတော်ကရည်ညွှန်းပြီးတော့ဆိုခြင်းနဲ့ဒွေနန္ဒနာနဲ့မိစေလို့ဆိုထားတဲ့အတွက်ကြောင့်ဒီရင်သားနှစ်ခုတို့ဤအလေလို့ဒီလိုလေးပြောခြင်းတာပေါ့သို့တော့ဒါကတော့စာတဲ့အတိုင်းတော့ဒါကမှန်တယ်ရင်သားနှစ်ခုတို့ရဲ့အလေမှာဒါရှိတယ်လို့ဒီလိုဒါစာတဲ့အတိုင်းမှန်တယ်သို့တော့တကယ်လုပ်ငန်းဝင်ပိုင်းနဲ့ စားတဲ့အပိုင်းဒီတော့ဦးဇင်းတို့ဒါတချို့အပိုင်းဒီမှာတော့စင်းငယ်တော့ဦးဇင်းတို့ကဟိုရှိတာပေါ့အဲ့တော့ခုပြောနေတဲ့ဦးဇင်းတို့ဒီကျေးဇူးတော်ရှင်ဖောက်ဆရာတော်တင်တဲ့ဒီညာဘက်ဟောဘယ်ဘက်ဒီရင်အောင်နာကိုကြည်ခိုင်းတဲ့အပိုင်းမှာလဲဦးဇင်းတို့ရင်သားနှစ်ဘက်ကနေတက်တက်ကြည့်မယ်ဆိုရင်သူကအလယ်ဘက်ကိုတော့ရှိနေတာပဲဦးဇင်းတို့ဒဂိုက်တွေကိုနှကြမ်းနဲ့ဒီဟာစမ်းရင်လည်းပဲဒဂိုက်တို့ဘက်ဘက်ကိုစမ်းအလယ်နဲ့ဘယ်ဘက်ပါဗျာ အဲဒီရင်ခဲ့ဒီအတွင်းချမ်းဘယ်ဘက်ချမ်းကိုစမ်းတယ်ပေါ့နော်ဒီရင်သားနှစ်ခုရဲ့အလေတော့အလေထဲမှာရှိတယ်သို့တော့ဘယ်ဘက်ချမ်းလေးကိုကတ်စမ်းတယ်အလေကောင်းဒီရင်အုပ်တက်တဲ့လောက်တော့မစမ်းမဲနဲ့နည်းနည်းဘယ်ဘက်ကလေးကိုစောင်းပြီးတော့ငကြက်ကလေးထောက်ထားတော့ဦးဇင်းတို့မြင်မှုတာပဲဟုတ်ပလားတဲ့အဲ့ဘယ်ယွန်းယွန်းလေးမှာတော့ရှိပုံရတယ်သို့တော့နောက်တစ်ခါခုနသူဒီအောက်မှာဒီခုနဟိုအခန်းငယ်လေးကြီးရှိတဲ့အပိုင်းမှာကြည့်မယ်ဆိုရင်လည်းပဲသူကဒါကတော့ဟိုနှလုံးကလည်းပဲခုနကြာဘူးတန်တန်ဖြစ်တဲ့အတွက်အောက်ကို တိမ့်သွားတဲ့အတွက်ကြောင့်ဒီဟိုအတွင်းတော့အလန်တက်တဲ့တော့ကြာချင်မှကြာမယ်သို့တော့ဒီရင်သားနှစ်ခုရဲ့အလေတော့ရှိမယ်သို့တော့ဘယ်ဘက်ကိုတော့ခက်ယွန်းယွန်းလေးရှိနေတဲ့သဘောတော့ရှိတယ်ဒါကြောင့်မလို့တော့ဦးဇင်းတို့ဒီနှလုံးသားရှိတဲ့နေရာကိုကျေးဇူးတော်ရှင်ဘောက်ဆရာတို့ကတော့ဒါကိုကြည်ခိုင်းတာပေါ့နော်ဒါကတော့ဟိုဦးဇင်းတို့ပြောချင်တာကဘာပြောချင်တာအောင်ဆိုတော့ဟိုဒီလိုညှိယူလို့ရတယ်ဆိုတာကိုပြောချင်တာပေါ့နော်အယူအဆအနေနဲ့တကယ်လုပ်တဲ့အပိုင်းမှာလုပ်ငန်းဝင်ပိုင်းမှာဒီလိုမျိုးဟိုယူဆလို့ရတယ်ဆိုတဲ့အပိုင်းလေးကိုတို့တကကြီးဒီကမာကြီးတွေကိုသိသိချင်တာပေါ့ ကထာဒါကတော့ဒီဟရိယဝတ္ထုယုတ်ပေါ့နော်ဟရိယဝတ္ထုယုတ်ရဲ့ရှိနိုင်တဲ့နေရာပေါ့နော်ဟရိယဝတ္ထုယုတ်ဆိုတာဒီဘုရားဟောတိုက်ရိုက်အနေနဲ့မရှိပေမဲ့ဒါဒါကတိကဆရာတော်များကအယူအဆနဲ့ရှေ့ရှေ့ဒါဦးဇင်းတို့ဒီသာသနာတော်မှာကတော့ဒါကိုလက်ခံတယ်ဟရိယဝတ္ထုယုတ်ဆိုတာရှိတယ်ရှိတယ်ဆိုတာဒီမနောတမနောဝဉာဏဓာတ်တို့ဤမိယာအဖြစ်နဲ့ရှိတယ်ဆိုတာကိုနံပါတ်1ဦးဇင်းတို့ကလက်ခံရမယ် နံပါတ်1အဲ့ဒီယုတ်တရားဒီဘယ်မှာရှိတုံးခုနတက္ကရာပြာပြီလို့ခေါ်တဲ့ခန္ဓာကိုယ်တစ်ခုလုံးမှာအနှံ့ရှိနေသလားလို့မေးတော့ခုနအဋ္ဌိဘောင်ကပုရိသဘာဝလို့ဒီလိုယုံမျိုးတွေကိုတော့တက္ကရာပြာပြီလို့ဒီစာထဲမှာသုံးထားတာရှိတယ်။အဲ့တော့ခန္ဓာကိုယ်အနှံ့မှာပြန့်ပြီးတော့ဒါတည်နေတယ်။သို့တော့ဒီယုံနဲ့ပတ်သက်ရတော့ဦးဇင်းတို့ကဟောထားတာမရှိဘူး။မရှိတော့သို့တော့ခုနပြောတဲ့ဒီဟိုကုဋ္ဌတာပိုင်းကိုဖွင့်တဲ့အပိုင်းမှာလည်းပဲဒီခန္ဓာကိုယ်ရဲ့ဒီနှလုံးသားရဲ့အတွင်းမှာ ဒီတွင်းငယ်လေးတစ်ခုရှိတယ်ပေါ့နော်အဲ့တွင်းငယ်ခုနမုံညင်းဆက်တစည်းတီလောက်စရာတွင်းငယ်လေးရှိတယ်အဲ့တွင်းထဲမှာရှိတဲ့လက်ပြက်လက်စွန်းတဝက်စာလောက်ရှိသောသွေးကိုမှီတွဲပြီးတော့ဖြစ်နေတယ်အဲ့ကိုမှီပြီးတော့မှမနောတက်နဲ့မနောဝိညာဏဓာတ်ကဖြစ်တယ်လို့ဒီလိုလေးပြောထားတယ်ဒါကတော့ဦးဇင်းတို့ခုနပြောတယ်ဟိုကုဋ္ဌာတာဘိုင်းကနော်တကယ်ဒီနံကမဏန်းဘိုင်းကိုရုပ်တရားတွေကိုဖွင့်ဆိုတဲ့အပိုင်းမှာကြတော့လည်းပဲထို့အတူပဲဘာဖွင့်ဆိုတော့ဆိုတော့ မနောဓာတုဇမနောဝိညာဏဓာတုဇမနောဝိမနောဓာတ်မနောဝိညာဏဓာတ်တို့ဤတရားလို့လည်းတို့ထပ်ပြောတယ်။သို့တော့ကြောင့်ဒီဟရယဝတ္ထုယုတ်ဒီဆိုတာလည်းရှိတယ်။ဘယ်မှာရှိတယ်လို့မေးရင်ဒီနှလုံးသားမှာနှလုံးသားထဲမှာရှိတယ်လို့ဒီလိုတော့ဦးဇင်းတို့ကနားလည်ရမယ်ဒါတစ်ခု။အဲ့လိုပြီးတဲ့အခါကျတော့မှထပ်ပြီးတော့ဦးဇင်းတို့ဘာလို့စီစစ်မလဲဆိုတဲ့အခါကျတော့ဘာလေးကိုထပ်ရှင်းပြခြင်းဆိုတော့ဒီမနောဒွါရဆိုတာဟိုဘာလဲပေါ့နော်မနောဒွါရဆိုတာဘာလဲဆိုတာ ਨੇ ပတ်သက်လို့ပေါ့ အဲ့တော့ဟိုပြီးခဲ့တဲ့ဘက်ကလာဟိုတခါကြီးလည်းပဲအဲ့ဒီဟာလေးကိုတော့ကျေးဇူးတော်ရှင်ဖောက်ဆရာတော်ရဲ့စာအုပ်လေးကိုစာမျက်နှာလေးကိုတော့ပြလိုက်သေးတယ်ထင်တာပဲအဲ့မှာဦးဇင်းတို့ဒီဦးဇင်းတို့စာအုပ်ရာစာမျက်နှာ282မှာရှိရပေါ့နော်အဲ့မှာဒီမနောတော်ရဟူသည်ဆိုပြီးတော့ဒီလိုမျိုးလေးဆရာတော်ကဟိုဒိဗယ်လေးနားလည်အောင်ရေးထားတာရှိတယ်အဲ့မှာဗမာလူလေးကိုဖတ်ကြည့်လို့ရှိရင်တော့ဘဝင်ကိုလည်းမနောတော်ရလို့ခေါ်ဆို၏ဒါနံပါတ်1 နောက်တစ်ခါမနောဒရဟိုဇန်နှင့်တကဝါသောဘဝင်ကိုလည်းမနောဒရဟုခေါ်ဆို၏အဲ့တော့မနောဒရဆိုတာခုနခုနဥဒ္ဒစကုဒေါရဆိုတာမျက်စိအမြင်သိသေးခဲ့မိဟိုမိဖြစ်ရပါဘောနော်စကုဒေါရတို့တူပဲသောဒဒေါရကာဏဒေါရဇင်မဒေါရကာဒေါရအခုဒီမနောဒေါရဒီမနောဝိညာဉ်စိတ်တို့ဤမိတွဲဖြစ်ရမနောဒေါရဆိုတဲ့အခါမှာဘဝင်ကိုလည်းမနောဒေါရလို့ခေါ်တယ်တစ်ချက်နောက်ကအဲ့မနောဒေါရဟိုဇန်နဲ့တကဝါတော့ဒီဘဝင်ကိုလည်းပဲမနောဒေါရကိုခေါ်တယ်အဲ့တော့နှစ်ခုဖြစ်သွားတာပေါ့ ဝင်တတ်တတ်ကိုလည်းမနောဒရလို့ခေါ်တယ်နောက်တကမနောဒရဝဇန်နဲ့တကွာသောဘဝင်ကိုလည်းမနောဒရလို့ခေါ်တယ်နှစ်ချက်နောက်ဆုံးတစ်ချက်ကတော့ဟရိယဝတ္ထုကိုလည်းပဲဌာနုပစာရာအဖြစ်မနောဒရလို့ခေါ်တယ်ဆိုပြီးတော့သူကသုံးချက်ဒီမနောဒရကိုဖွင့်ထားတာပေါ့နော်အဲ့တော့မနောဒရာကိုဦးဇင်းတို့သုံးချက်နံပါတ်1ကဘဝင်ကိုလည်းမနောဒရာလို့ခေါ်တယ်မနောဒရာကိုဇန်နဲ့တကွာတော့ဘဝင်ကိုလည်းမနောဒရာလို့ခေါ်တယ်နောက်ဟရိယဝတ္ထုယုတ်ကိုလည်းပဲဒါခန္ဓာပစာရာအပြင် ဒါမနောဒရာလို့ပဲခေါ်တယ်လို့ဒီလိုနားလည်ရမယ်အဲ့တော့မနောဒရာဆိုတာတော့ယုတ်တရားမဟုတ်ဘူးဒီဟရိယဝတ္ထုဆိုတာကတော့ယုတ်တရားဖြစ်တယ်ဟရိယဝတ္ထုယုတ်အနေနဲ့ကတော့ယုတ်တရားဖြစ်တယ်အဲ့ယုတ်တရားကခုနပြောတဲ့နှလုံးသားထဲမှာရှိတယ်ခုနဟိုခုနလက်တက်စွန်ဝက်လောက်ရှိတယ်ဒီသွေးမှာမိသွေးဖြစ်နေတဲ့ယုတ်တရားတွေကိုဒကာကြီးတွေဒကာမကြီးတက်ခွက်ကြည့်အဲ့မှာဟရိယဝတ္ထုယုတ်ဆိုတာကိုတော့နားလည်လိမ့်မယ်သူတော်ကောင်းတယောက်အနေနဲ့နားလည်ရင်ဒီဟရိယဝတ္ထုယုတ်ကိုမိတွဲပြီးတော့ဒီနန္တရားတွေကဖြစ်တာဖြစ်တဲ့အထဲမှာ ဦးဇင်းတို့ဒီပရိသန်ဒီဝိညာဉ်ဘဝင်ဝိညာဉ်သုတိဝိညာဉ်ဆိုတဲ့ဒီဝိညာဉ်တွေလည်းပဲဒီဟရိယဝတ္ထုယုတ်ကိုမိတွဲဖြစ်တာအဲ့တော့ဘဝတစ်ခုမှာအစာအုပ်ဆုံးဖြစ်တာကိုတော့ပရိသန်ဒီဝိညာဉ်လို့ခေါ်တယ်နောက်ဆုံးဖြစ်တာကိုတော့သုတိဝိညာဉ်လို့ခေါ်ပြီးဈာထဲမှာရှိသမျှဘဝတစ်လျှောက်လုံးရှိနေတာကိုတော့ဒါဘဝင်ဝိညာဉ်ဘဝင်စိတ်လို့ခေါ်တာအဲ့ဘဝင်စိတ်ကဝတိစိတ်တွေမဖြစ်တဲ့အချိန်တိုင်းအချိန်တိုင်းဝတိစိတ်တွေရဲ့ဂျားတိုင်းဂျားတိုင်းမှာဘာဖြစ်နေတုံးဆိုတော့ဒီဘဝင်စိတ်ဖြစ်နေ ဒါကြောင့်မလို့သူကယောဂီတယောက်ကလှမ်းကြည့်လိုက်လို့ရှိရင်ဒီအကြည်ဓာတ်ကိုသွားတွေ့တာပဲဘာဖြစ်လို့လို့မေးတဲ့အခါကျခုနရုပ်တရားအနေနဲ့ရှိနေတဲ့ဟရိယဒီဝတ္ထုရုပ်ဒီကြည်လင်တဲ့ရုပ်ထဲမှာမပါဘူးသူကသူကမကြည်လင်ဘူးဒါမဲ့ဒီဘွေမနှောကြီးကိုလှန့်လှန့်ကြည့်ရင်တကယ်လုပ်ငန်းဝင်ပိုင်းမှာတကယ်လုပ်တဲ့သူတော်ကောင်းကဒီနှလုံးသားရှိတဲ့ဘက်ကိုလှန့်ကြည့်လိုက်လို့ရှိရင်အဲ့မှာအကြည်ဓာတ်တစ်ခုကိုသွားသွားတွေ့ရတယ်ဥပမာဆိုကြပါစို့နားလည်လို့အောင်ထပ်ပြီးတို့တကကြီးတွေတကမကြီးတွေပြောရမှာဆိုအာနာပါနနဲ့ ဟိုဇံရထားတဲ့သူတော်ကောင်းတယောက်ဆိုကြဆိုအာနာပါနနမိတ်ကလေးကဒါဒီဇံနန္တရားတွေကအာယုံပဲအဲ့တော့ဒီအာနာမနနမိတ်ကလေးကြည်လင်တောက်ပါတဲ့နမိတ်ကလေးကိုအောင်ယူပြီးတော့ဒီမှာဇံဖြစ်နေတယ်ပေါ့ဗရမဇံစိတ်ဖြစ်နေအဲ့ဒီဇံမထပြီးဒီနှလုံးသားရှိတဲ့နေရာကိုလှန့်ကြည့်လိုက်လို့ရှိရင်ဒီကိုရှုနေတဲ့ဒီအာနာပါနပရိပါကနိမိတ်ကလေးကဒီအကြည်တက်ကလေးမှာဒီနှလုံးသားမှာရှိတဲ့ဒီဘွေမနောအကြည်တက်ကလေးမှာလာထင်နေဆိုတာဒီဘွေမနောအကြည်တက်ကလေးကိုဦးဇင်းတို့ဒီမှန်တဲ့ဥပမာပေးထားတယ်စားထဲမှာ မှန်ရှိကိုလူကသွားရက်လိုက်လို့ရှိရင်မှန်ထဲမှာတခါကြီးတခါမကြီးလူရုပ်မပေါ်ဘူးလားလူရုပ်ပြန်ပေါ်ပါတယ်ခင်ဗျာရုပ်ပေါ်အဲ့လိုပဲကိုကဒီအာနာမနာပြိပါကနိမိတ်ကလေးကိုအာရုံယူထားပြီးတဲ့အခါအဲ့ဒီဘွေမနောကြီးကိုလှမ်းကြည့်ရင်ကိုယူထားတဲ့ဒီနိမိတ်ကလေးကဒီဘွေမနောကြီးမှာလည်းလာပြီးတော့ထင်းနေတဲ့သဘောရှိတယ်အဲ့လိုဆိုလိုရင်းကဒီဒီမနောဒွါရလို့ခေါ်တဲ့ဘဝင်ဒီကြည်လင်းနေတဲ့သဘောပဲဒါပေမဲ့ခုနရုပ်တရားဖြစ်တဲ့ဟရိယဝတ္ထုကတော့မကြည်လင်းဘူးဒါဆိုဘာကကြည်လင်းတာတော့ဘာကကြည်လင်းတာတော့လို့မေးတဲ့အခါကျခုနပြောတဲ့ ဒီပမန္တရမိတံဘိက္ခုံစိတ်တံဆိုပြီးတော့အင်္ဂုအင်္ဂုတ္တရနိကေမှာလည်းဟောထားတာရှိတယ်သူကဘာပြောတော့စိတ်တွေဟာဒီမူရင်းစိတ်ပေါ့နော်မူရင်းစိတ်ကကြည်လင်းနေတယ်လို့တို့ဟောတယ်ပမန္တရမိတံအယောင်တစ်ဖြက်ဖြက်တောက်ပါနေသူကဒီစိတ်ကဥမာကိလေသာတွေကြောင့်တော့ညင်နွမ်းသွားတာရှိတာပေါ့အဲ့တော့အယောင်တစ်ဖြက်ဖြက်တောက်နေတယ်ဒီစိတ်ကဘာလို့လူသားတွေမှာဆိုရင်တို့တကကြီးတွေတကမကြီးတွေပို့ပြီးတော့ထင်ရှားတာပေါ့အကုသိုလ်ကဟိုအကျိုးဆက်ဖြစ်တဲ့စိတ်ပဲဒီပဋိသန္ဓေစိတ်တို့ဘဝင်စိတ်တို့ နောက်ဆုံးဖြစ်မဲ့သုတိစိတ်တို့ဒီဒါကုစုရဲ့အကျိုးဆက်ဖြစ်တဲ့စိတ်ဆိုတော့ကြောင့်သူတို့ကဉာဏ်ပညာအရှင်အောင်ကောင်းရင်ကောင်းသလောက်ဒီစိတ်ကဘာဖြစ်နေလို့ဆိုတော့ခြေလင်းတောက်ပါနေအဲ့ဒီစိတ်ကလည်းဦးဇင်းတို့ဒီတတ္တဝါတွေရဲ့တန်တန်မှာဘဝတစ်ခုမှာအများဆုံးသူဖြစ်နေတာဒီဝဋ္ဌိစိတ်တွေကတကုတ္တရာကြီးတွေဓမ္မကြီးတွေနားထောင်နေတယ်ဒါသောတာဝိညာဉ်စိတ်ဇာတိစိတ်တွေဖြစ်နေတယ်အခုသက္ကရင်ကိုကြည့်မယ်ဆိုရင်ဒါမြင်သိစိတ်တွေလည်းဖြစ်နေမယ်သို့တော့အဲ့မြင်သိစိတ်တွေဂတိကုဏအာယုံတစ်ခုပေါ့အတန်ဆိုလဲအတန်အာယုံဒီသူကဒီနားကြီးကိုလည်းရိုက်ခတ်မယ် ဒီမနောဒရလို့ခေါ်တဲ့ဘွေမနောကြီးကိုလည်းလာပြန်ယူလို့သူကရိုက်ကတ်အဲ့လိုရိုက်ကတ်တဲ့အခါမှာဒီမှာအကြည်တက်ရှိနေတယ်ဆိုတာကိုဘူးဦးဇင်းကဟိုတို့တကကြီးတွေကမှယူနားလေစီချင်တာပေါ့အဲ့တော့သူကဘာကြည်တာအောင်ဆိုဒီဘဝင်စိတ်တွေကရုပ်တွေကိုဖြစ်စီတယ်ဝင်စိတ်တွေဒီသူကဒီဟိုရုပ်တရားကိုစိတ်တစရုပ်အနေနဲ့သူကဖြစ်စီဖြစ်စီတဲ့အခါမှာဒီလိုပေါ့ဟိုစင်ကြဲနေတဲ့ရုပ်တရားနံတရားကနေဖြစ်စီတဲ့ရုပ်တရားတွေဒီလည်းပဲသူကအင်မတန်မှမုံမြတ်နေတယ် အဲ့ဒီယုတ်တရားတွေမှာဘာပါလဲဆိုတော့ဝဏ္ဏဆိုတဲ့အယောင်ပါတယ်ဥပမာဆိုရမို့ယုတ်တရားယုတ်တရားတစ်ခုတစ်ခုကိုဖြစ်စေတာယုတ်တရားတွေမှာဥစဉ်တော့ခွဲခြားလို့မရတဲ့အဝိနေဘောကယုတ်ဆိုတာရှိတယ်အဲ့ဒီအဝိနေဘောကယုတ်ထဲမှာဒီပထဝီယမောတေဇောဝါယောဝဏ္ဏဆိုတဲ့ဒီအယောင်ဆိုတာပါတယ်အဲ့ဒီအယောင်ဆိုတော့ပါလားအဲ့ဒါကယုတ်ကလတစ်ခုလေးဖြစ်နေတာမဟုတ်ဘူးဒီစိတ်ကဖြစ်နေတဲ့စိတ်တရားယုတ်တွေကလည်းတဖွာဖွာဖြစ်လို့ဒီစိတ်တရားယုတ်တွေကလည်းတစ်ခါထပ်ပြီးတော့သူ့မှာတေဇောဆိုတဲ့ဥဒုပါတယ်ဥဒုကလည်းဥဒုဇယုတ်ကိုဖြစ်စေပြန်တယ် ဒီဘက်မှာဟိုဦးဇင်းတို့ဩဇံပါတဲ့အခါကျဩဇံကလည်းပါစကာဝမ်းမိရဲ့အထောက်အကူကိုရရင်သူကလည်းအာဟာရသယုတ်ကိုသူကဖြစ်စေပြန်တယ်ဒီလိုနဲ့ထက်ဆင်ဖြစ်နေစေတသယုတ်တွေဖြစ်တယ်ဥဒ္ဒယုတ်တွေဖြစ်တယ်ဖြစ်နေတဲ့အခါကျတော့ဒီယုတ်တရားတွေဒီဒီနှလုံးရင်ဝင်ကျင်တွင်းမှာပဲသူကရှိနေအဲ့တော့သူတို့မှရှိတယ်အဲ့အယောင်ကပဲဒါတောက်ပါနေတာပဲအဲအဲ့လိုဦးဇင်းတို့ကနားလဲရအဲ့တော့အမှကြည်လင်တောင်းပနေရဆိုတာဒီသဘောကိုပြောတာတွန်းတော့အဲ့ကြည်လင်တောင်းပနေတာကဘာလဲလို့မေးရင်ခုနဟရိယဝတ္ထုယုတ်တော့မဟုတ်ဘူး ဟရိယဝတ္ထုယောဂမတောက်ပါဘူးဒါပေမဲ့သူ့ကိုမှီတွဲပြီးဖြစ်သွားတဲ့နန္တရားတွေကနေပြီးတော့ဖြစ်ပေါ်စေတဲ့ယုတ်တရားတွေကတော့တောက်ပါနေတယ်ဒါလိုပြောချင်တာအဲ့တော့ဦးဇင်းတို့ဒီနေရာမှာနားလည်ရမှာကဒီဘဝင်မနောအကြည်လို့ပြောလိုက်ခြင်းဒီဟရိယဝတ္ထုယုတ်ကိုပြောတာမဟုတ်ဘူးတွန်းတော့အဲ့ဟရိယဝတ္ထုယုတ်ကိုမှီတွဲပြီးတော့ဖြစ်ပေါ်နေတဲ့ဒီနန္တရားပဲအဲ့လိုနားလေအဲ့ဒီလိုဆိုရင်ဦးဇင်းတို့မနောဒေါနာဆိုတာကတကြောင်မလို့ခုနသုံးမျိုးထဲမှာ ဘဝင်ကိုမနောဒရာလို့ခေါ်တယ်ခုနဘဝင်မနောအကြည်ဓာတ်ကိုမနောဒရာလို့ခေါ်တယ်နောက်ကမနောဒရာဝဇန်နဲ့တကွာသောဘဝင်ကိုလည်းပဲမနောဒရာလို့ခေါ်တယ်ဒီနှစ်ချက်ပေါ့ပြီးနောက်ဆုံးတစ်ခုကနဟရယဝတ္ထုကိုလည်းဌာနိယပစာရာအကျင့်မနောဒရာလို့ခေါ်တယ်ဆိုတာဒါကိုပြောတာသူ့ကိုမှီးပြီးတော့မှဒီဘဝင်ကဖြစ်တာဒါကြောင့်မလို့မှီယာကိုလည်းပဲဦးဇင်းတို့ကဘာလို့ခေါ်လို့ဆိုတဲ့အခါကျတော့တင်စားပြီးတော့ဌာနီရဲ့အမည်ကိုဌာနမှာတင်စားပြီးတော့ဌာနုပစာရာအပြင်သူ့ကိုလည်းပဲ မနှောတော်ရလို့ပဲခေါ်လိုက်တာအဲဒါလိုဒါလိုနားလဲရတာပေါ့ဥမာဆိုကြပါစို့ဦးဇင်းတို့ဆိုလို့ရှိရင်မြောင်မှာသတင်းသုံးတယ်ပေါ့မြောင်မှာသတင်းသုံးတဲ့အခါကျတော့ဒကာကြီးတွေကဘယ်လိုခေါ်လိုက်တယ်ရန်ကုန်ဆရာတော်တို့ခေါ်ပါတယ်ဗျာညံအောင်ဆရာတော်ညံအောင်ဆရာတော်ညံအောင်မဟုတ်ဘူးနော်ညံကုန်အဲ့လိုကိုစလိုရင်းကပြောနေတာကအဲ့တော့ဟိုဦးစင်းကိုတွေးလိုက်လို့ရှိတယ်ဒကာကြီးကညောင်ကိုသွားပြီးတော့မျိုးလုံးထဲမှာဟိုစိတ်ထဲမှာမသိလိုက်ဘူးလား မြောင်အောင်ကမြောင်အောင်ကလို့တီးလိုက်တာပဲနောက်တစ်ခါမြောင်ကိုရောက်လာရင်လည်းပဲဦးစင်းကိုသွားပြီးတော့သတိရနိုင်တာပဲ။အော်မြောင်မငါတို့ကိုတရားချင်းမြင်နေတဲ့ဆရာတော်ရှိတယ်။ဟောဒါမြောင်ကိုရောက်လာလို့ဦးစင်းကိုအပြင်တနေရာမှာတွေ့တယ်။အော်ဒါကတော့မြောင်ကဆရာတော်ပဲ။မြောင်ဆရာတော်ဒီလိုသုံးတာပေါ့။အဲ့တော့ဒီမြောင်မမြောင်ကတီရဦးစင်းတို့ကဒီမှာနေတယ်တီနေတဲ့ဟာပေါ့။အဲ့တော့ဒီနှစ်ခုတီသူက ဌာနီဥပစာရာအပြင်ဒါကျေးဇူးပြုနေတာပဲဌာနနဲ့ဌာနီအပြင်ကျေးဇူးပြုနေတာပဲအဲအဲ့သဘောပဲခုဒီဘဝင်မနောအကြည်နဲ့ဟရိယဝတ္ထုဒီထိုသဘောပဲဟရိယဝတ္ထုဆိုတဲ့ဒီယုတ်ကလေးမကြည်လင်တဲ့ယုတ်ကိုမှီတွဲပြီးတော့ဒီဘဝင်မနောအကြည်ဆိုဘဝင်ဘဝင်စိတ်တွေဖြစ်နေဓမ္မကြည်လင်ဒီစိတ်တွေကကြည်လင်စိတ်တွေအဲ့တော့ဒီဘဝင်မနောကြည်လို့ပြောလိုက်ခြင်းဒီဟရိယဝတ္ထုယုတ်ကိုလည်းဒါကြောင့်မလို့ဒီမနောဒွါရလို့ဒီလိုမျိုးပြောလို့ရတယ်လို့ပြောချင်တာကဲကောင်းပြီထားအဲ့တော့ဆိုလို့ရင်ပြောချင်တာကဒီဟရိယဝတ္ထုကိုနားလည်မထားရင် ဒီဘဝင်ကိုလည်းမကြည့်တတ်ဘူးဘဝင်ကိုနားလည်မှာမဟုတ်ဘူးဘဝင်ကိုနားမလဲပြန်ရင်လည်းပဲဘာထပ်ဖြစ်မလို့ဆိုတော့ဒီနန္တရားတွေပေါ့မနောဝิญဉ်စိတ်တွေကိုမနောတတ်နဲ့မနောဝิญဉ်တတ်လို့အမိရတယ်ဒီစိတ်တွေကိုလည်းပဲကုသိုလ်အကုသိုလ်စိတ်တွေကိုလည်းနားလည်ဖို့ဆိုတာဒါမလွယ်ဘူးဒါကြောင့်မို့လို့ဒါဦးဇင်းတို့ပြန်ပြီးတော့တရားကိုချုပ်လိုက်လို့ရှိရင်ဟိုးစောစောကဒီဝိသုဒ္ဓိမတ်ထဲမှာဟိုပြောခဲ့တယ်ပေါ့ တတေဝံပရိခိတရူပတ္တဒွါရဝတေနအရူပဓမ္မပါကတာဟွန်ဒီဆိုတာဒါကိုပြောတာပဲအဲ့တော့ဒီယုတ်တရားတွေကို52ခုထာတာ6ဒေါ်လာ52ခုထာတာမှာရှိတဲ့ယုတ်တရားတွေကိုသိသိပြီးတဲ့သူတော်ကောင်းမှာတာလျင်တဲ့ဒီအရူပဓမ္မာလို့ခေါ်တဲ့ဒီနန္တရားတွေကဒွါရဝတိနဒွါရဤအစွမ်းအပြင်ပါကရာထင်ရှားတယ်အဲ့တော့ပြောနေတာကယုတ်တရားကိုတခါကြီးတွေသိသိပြီးသားပုံကူမှာဒွါရအလိုက်ဒီနန္တရားတွေကထင်ရှားမယ် အဲ့တော့ကြောင်းပြန်ပြန်ပြီးတော့ဦးဇင်းတို့ပြောကြမယ်ဆိုရင်ယုတ်တရားကိုမသိမမြင်ထားတဲ့ပုဂ္ဂိုလ်ယုတ်တရားကို642ခုတသာမရှိရှိတဲ့ယုတ်တရားတွေကိုမသိသိတတ်မရှုပွားတတ်သေးတဲ့ပုဂ္ဂိုလ်တယောက်မှာတော့ဒီနန္တရားတွေကဒကာကြီးတွေဒကာမကြီးတွေလာပြီးတော့ညံထဲမှာထင်ရှားပါမလားညံထဲမှာမထင်ရှားနိုင်ပါဘူးဗျာမထင်ရှားနိုင်အဲ့ဒီမထင်ရှားနိုင်ခြင်းကိုပဲဦးဇင်းတို့ကနန္တရားတွေဒီအင်မတန်ဟိုတိမ်မွေ့တဲ့နည်းနည်းတဲ့ဒါကြောင့်မလို့ဒီနန္တရားတွေဒီနောက်ပြီးတော့ တစ်စက္ကန့်လို့ခေါ်တဲ့လက်ပြတ်တစ်ပြတ်အတွင်းမှာဂရေတသိန်းလောက်ဖြစ်ပြီးပြတ်သွားတယ်ဒီအတွက်ကြောင့်ဒီနန္ဒရားတွေကိုယနေ့မျက်မှောက်ခင်မှာရှုပွားသုံးသပ်လို့မရတော့ပါဘူးဒါဟာတမန်တမုဒ္ဒဘုရားရှင်တွေအရာသာဖြစ်တယ်လို့တော့ဒီလိုဦးဇင်းတို့ကဒါလက်မခံသင့်ဘူးပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီနန္ဒရားတွေဒီယုတ်တရားနန္ဒရားကိုဘုရားရှင်ကလူသားတွေသိနိုင်လို့ပဲဟောခဲ့တာအဲဒီအတွက်ကြောင့်ဒီလူသားတွေဒီတကယ်ကြည့်ရင်တော့တကယ်မသိနိုင်ဘူးလား တကယ်သိနိုင်ပါတယ်ဗျာတကယ်သိနိုင်တွန့်တော်မိမိတို့ကခုနပြောသလိုသိနိုင်လောက်အောင်နန္တရားကိုသိခြင်းနန္တရားကိုဝတ္ထုအာယုံအဖြစ်သိသိရမှာဖြစ်တဲ့အတွက်ကြောင့်သူ့ရဲ့အာယုံဖြစ်တဲ့ဒီနန္တရားတွေကယူနိုင်တဲ့အာယုံတွေကိုသိထားရမယ်နန္တရားတွေမိတွဲဖြစ်တဲ့ဒီဝတ္ထုရုပ်တွေကိုတော့မိမိတို့ကမလုပ်ထားရမှာတော့သိသိထားပါမယ်ဗျာသိသိထားရမယ်ကိုယ်ပိုင်တမ္မာဒိဋ္ဌိဉာဏ်ပညာဖြင့်သိထားရမယ်ဖြစ်တယ်အဲ့လိုသိထားမှသာလျှင်ဒီနန္တရားတွေကခုနဒွါရအလိုက်ဒါထင်ရှားလာမယ်ထင်ရှားလာတဲ့နန္တရားကိုဒါသူတော်ကောင်းကတလုံးစီတလုံးစီက သိမ့်စီသွားခဲ့ရင်တော့မိမိတို့လိုလားတဲ့နာမပရိကဉာဏ်လို့ခေါ်တဲ့နန္တရားတွေကိုလည်းမိမိတို့တမ္မာဒိဋ္ဌိဉာဏ်ပညာနဲ့ထွန်းပေါက်ပြီးသိမြင်နိုင်မှာဖြစ်တယ်။ဒါကြောင့်မလို့အဲ့ဒီရှုနန္တရားတွေကိုရှုဝါသုံးသပ်ပုံကိုတော့ဦးဇင်းတို့နောက်တစ်ပတ်မှာပဲဒါဆက်ပြီးတော့ဟောကြနာကြအောင်ဆိုဒီတစ်ပတ်မှာတော့မိမိတို့ဒီဒီနန္တရားတွေကိုစနစ်တကျယုတ်တရားကိုသိသိပြီးတဲ့သူတော်ကောင်းဖြစ်ခဲ့ရင်တော့ထိုယုတ်တရားနန္တရားတွေကိုတမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ထွန်းပေါက်သိမြင်နိုင်တယ်လို့ဒါလိုသဘောကျပြီးတော့အခုလိုပေါ့ သာသနာတော်နဲ့ကြုံတော့လူဘဝနဲ့စုံတော့ဘုရားရှင်ရဲ့အဆုံးအမတွေလည်းအထင်ရှားရှိတော့ဘုရားရှင်ရဲ့အဆုံးအမတွေကိုသွန်သင်ပြတာစုဆုံးမနိုင်တဲ့ဒါဆရာသမားတွေလည်းအထင်ရှားရှိတော့မှာအခွင့်သာတော့မှာတော့ဒုဒကကြီးဒကမာကြီးတွေက အာဂုံယုံထွက်ဖို့တော့မလိုဘူးလားအာဂုံယုံထွက်ဖို့လိုပါတယ်ခင်ဗျာ။ဘာမလို့မိမိတို့ဒီမပြီးဆုံးသေးတော့တန္တရာ ဝတိုက်ပွဲကြီးကနေမြန်မြန်အောင်ပွဲရအောင်ကိုစီကိုစီဒါကျင့်စဉ်တွေကိုစနစ်တကျကျင့်ရင်ဖြင့်မိမိတို့လိုလားတောင်းတတဲ့နိဗ္ဗာန်တိုင်အောင်ကျင့်ကြံကြိုးကိုအားထုတ်နိုင်ကြကုန်ရသည်သာဓုတုသာဓုသာဓုပါဖျား